တရားတန်ခါယရဏမြတ်သုံးပါးဆရာသမားတို့အားရှိခိုးပူဇော်ဖူးမြော်မှန်လျှော့ကြောကြရသောပူဇော်ဝန္တတကိစ္စပနာမကုတုကံစေရနာသောတိသောထင်းညရသောသီလကုတုကံစေရနာမဟာတိပဋ္ဌာန်ဝိပဿနာတရားတို့ကိုရှုမှတ်ပွားများအထောက်ကြရသောဘာဝနာကုတုကံစေရနာ ဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းစိုးရိမ်ခတ်သိမ်းကင်းလွန်ငြိမ်းကြဝေးပွားကြ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းမရရှိဘေးတော်နောက်ပြည်စီးပွားဥစ္စာယရနာယာရုကုန်သိမ်းတို့ကိုရရှိခြင်းရရှိပြီးသောနောက်ကြီးစီဝဥစ္စာယရနာယာရုကုန်တိန်တို့သည် တနေ့တစ်ခြားဒီရေအနာကဲ့သို့ကြီးပွားတိုးတက်ခြင်း မရရှိသေးသောလောကုတ္တရာတရားထူတရားမြတ်တို့ကိုရရှိခြင်းတည်းဟူသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခက်ခတ်သိပြည့်စုံများ၍ဆင်းရဲခတ်သိတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမြင်ဉာဏ်ပူဉာဏ်ဖြင့်လင်းဉာဏ်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ဟံဗန္တိသီတရဏိနတဟသီတရဏိနတဟ အထင်ကတမ္ပဏဂတံဥပောတထသီလံဓမ္မယာစာမိဓမ္မယာစာမိအလောကဟံကတဝါသီလံဒေထသီလံဒေထနိဗ္ဗန္တိနိဗ္ဗန္တိဒုတိယံပိဒုတိယံပိတတိယံပိတတိယံပိအဟံဗန္တိအဟံ တိဣတရဏိနာတဟဣတရဏိနာတဟပင်အချင်းငါတမ္ပဏကတံဥပောတထသီလံမယာစာမိအနုဂဟံကတဝါသီလံဒေထမေဘန္တိယမဟံဝဒာမိတံဝဒေထ နမောတတံဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတံဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတံဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတံဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဗုဒ္ဓံရဏံကိသာမိတ န္တရဏံကိသာမိတံကန္တရဏံကိသာမိဘုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယ တိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိဘုံနံ ပါဏာတိပါဒံဝေရမဏိတိတ်္ခာပရံသမာဓိယာမိပါဏာတိပါဒံဝေရမဏိတိတ်္ခာပရံသမာဓိယာမိအဒိဏာဒါနာဝေရမဏိတိတ်္ခာပရံသမာဓိယာမိအဒိဏာဒါနာဝေရမဏိတိတ်္ခာပရံသမာဓိယာမိအဗျမ္မစရိယာဝေရမဏိတိတ်္ခာပရံသမာဓိယာမိအဗျမ္မစရိယာဝေရမဏိတိတ်္ခာပရံသမာဓိယာမိ သာဝါဒာဝိရမဏိတိတ်္ခာပရံသမာရိယာမိသုသာဝါဒာဝိရမဏိတိတ်္ခာပရံသမာရိယာမိသုရာမေရယမေသပမာဒဌာနာဝိရမဏိတိတ်္ခာပရံသမာရိယာမိသုရာမေရယမေသပမာဒဌာနာဝိရမဏိတိတ်္ခာပရံသမာရိယာမိဝိကာလဘောဇနာဝိရမဏိတိတ်္ခာပရံသမာရိယာမိဝိကာလဘောဇနာဝိရမဏိတိတ်္ခာပရံသမာရိယာမိ နစ္စနစ္စဂီတဂီတဝါရိတဝါရိတဝိတုကဝိတုကတတနာတတနာမာလာကန္ဒမာလာကန္ဒဝိလေပနာဝိလေပနာဓာရဏဓာရဏ မန္တနမန္တနဝိဘုဒနာဌာနာဝေရမဏိတိတ်္ခာပရံသမာရိယာမိဝိဘုဒနာဌာနာဝေရမဏိတိတ်္ခာပရံသမာရိယာမိပု္ပ္ပာတေယနာမဟာတေယနာဝေရမဏိတိတ်္ခာပရံသမာရိယာမိပု္ပ္ပာတေယနာမဟာတေယနာဝေရမဏိတိတ်္ခာပရံသမာရိယာမိဣရမေတိလံဣရမေတိလံမေဃဖလံမေဃဖလံ ညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတုတိတရဏီနသဟထေငသမဏဂတံဥပဒထသီလံဓမ္မတာရုကံကတဝအပမဒိနသမ္ပတိထာအာမေ သနာတော်တက္ကရာ2558ရှိခုနှစ်လူတော်ဟံကောဇာတက္ကရာ1386ခုနှစ်နယုံလားပြည့်ရော9ရက်ခရစ်နှစ်2014ခုဇွန်လ19ရက်ဇန်နဝါရီနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဗာစပရင်မြို့ မင်္ဂလာဓမ္မကြောင့်တိုက်မင်္ဂလာဓမ္မဆရာတော်ဥမတန်မီနှင့်ဘီဘီအသင်းကြီးတို့မှကြီးမှုကျင့်ပတ်အပ်တဲ့ရှင်မင်းဝန်ဆရာတော်ရဲ့မဟာတတိပဋ္ဌာန်အချိန်ပြည့်ဆယ်ရက်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြည်လူမှာကတော့တတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုအခြေခံပြီးတော့ တတိပဋ္ဌံကြွေးကြော်တန်ဆိုတဲ့တရားကိုဆက်လက်ဟောကြားမှာဖြစ်ပါလေ။ဗာတရားပါလိမ့်မယ်။တတိပဋ္ဌံကြွေးကြော်တန်ဒီတတိပဋ္ဌံကြွေးကြော်တန်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကကုရုတိုင်ကမ္မာတတ္တမဆိုတဲ့ဏိကုံးရွာကြီးမှာဒီတတိပဋ္ဌာနသုတ်တံဒေသနာတော်ကြီးကိုဟောကြားတော်မယ်ဆိုတဲ့အခါကျတော့ကြီးညာပြီးတော့ကြွေးကြော် ဟောကြားတော်မူခဲ့တဲ့ဒေသနာဖြစ်ပါအဲဒီလိုပဲမြတ်စွာဘုရားရှင်ဟောကြားတော်မူခဲ့တဲ့ဒီတိဋ္ဌာနာသုတ်တန်ကြီးကိုဘုန်းကြီးတို့ရဲ့ကြီးစွာရှင်မာဇီဆရာတော်ဘုရားကြီးဟာစိတ်ခွန်ဇာတိရရွာမှာလွန်ခဲ့တဲ့1300ပြည့်ကဒီသတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးလာတဲ့အတိုင်းကျင့်စဉ်ကျင့်စဉ်တွေဟောကြားတော်မူဆိုတော့ ဒီသတိပဋ္ဌာန်တရားရဲ့ရနိုင်တဲ့အကျိုးတရားတွေကိုကြည်ညာပြီးတော့ကြွေးကြော်ဟောကြားတော်မူခဲ့တာဖြစ်ပါတယ်။ဤကယနောယံဘိက္ခွေမေဃောတတ္တနာဝိတုဒ္ဓိယသောကမိတိဝါနံတမတိကမာယဒုက္ခဒေါမနတာနာအထင်ကမာယညာယတာတိကမာယနိဗ္ဗာန်တာသစ္စိကရိယာယယရိဒံသတ္တရောတတိပဋ္ဌာနာ ဘိကဝေယံတို့မြတ်ဥจิตတတို့ဇန္တရောနိဗ္ဗာန်ဘုံသောယရိကံယေဤမေတတိပဋ္ဌာနာဆွေမြဲသောမှန်ရမှုတတိဆွေမြဲမှုတတိပဋ္ဌာန်မှုသောကျင့်လန်းသည်တန်တိရှိကုန်၏အယံဆွေမြဲသောမှန်ရမှုတတိဆွေမြဲမှုတတိပဋ္ဌာန်မှုသောအကျင့်လန်းသည်တတနာဟယံပစ္စည်းကဗုဒ္ဓရိယသဝကလောင်းလို့ဆုံးသောတတ္တဝအပေါင်းတို့၏ ဝိတုတရားစိဉ္ဉ္ခြင်းမှာကင်းဝေးစင်ကြယ်ကြစေခြင်းကဤကာယနောမေဟောတခုတိတော်လံတကြောင်တိတော်လံဖြစ်ပါ၏ဒုက္ခပိရိဝနာဆိုရင်ပူဆွေးရင်ဒုက္ခငိုကြွေးခြင်းပိရိဝတို့ကိုတမတိကမယံလွန်မြောက်စေခြင်းကဤကာယနောမေဟောတခုတိတော်လံတကြောင်တိတော်လံဖြစ်ပါ၏ ဒုက္ခဒေါမနတဏကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတို့ကိုအထင်ကမာယာချုပ်ငြိမ်ကွယ်ပြောက်စေခြင်းဟာဒီကာယနောမေကောတကုတိသောနာတကြောင့်ဒီသောနာဖြစ်ပါ၏ညာယတအဓိကမာယာရိယမေကိုယာခြင်းဟာနိဗ္ဗာန်တံပစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဟာ ဧကယနောမေဃောတကုတိတောလံတကြောင်ဒီတောလံဖြစ်ပါ၏တတိသာဓုသာဓုသာဓုဘုရားရှင်ကိုယ်တော်မြတ်ကြီးကတတိပဌာနာသုတ်တာဒေသနာတော်ကြီးကိုဟောကြားတော်မူဆိုတော့မဟောကြားခင်မှာဒီတတိပဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်ရရနိုင်တဲ့အကျိုးတရားကိုကြီးညာပြီးတော့ကြွေးကြော်ပြီးတော့ဟောကြားရအောင် အဲ့ဒီကျိုးတရားတွေကနံပါတ်1ဒီသတိပဋ္ဌာန်သုတ်တံဒေသနာမှာလာတဲ့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းရှုမှတ်ရမယ့်အာယုန်၄မျိုးဖြင့်ရှားပေါ်လာတဲ့အတိုင်းရှုမှတ်ပွားများအထုတ်သွားမယ်ဆိုရင်နံပါတ်1ဝိတုဒ္ဓိယစိတ်အငြိအကျေးစင်ကြယ်ခြင်းဆိုတဲ့အကျိုး ။ဘာစင်ကြယ်ခြင်းအကျိုးလဲ။စိတ်စိတ်ကြီးစိတ်ရဲ့အညစ်အကြေးဆိုတာဘာတွေလဲဆိုတော့လောဘတွေဒေါသတွေမောဟတွေမာနတွေအိတ်တာတွေမစ္စရိယတွေဒါတွေကစိတ်ရဲ့အညစ်အကြေးတွေဒီတိပ္ပံတရားကိုရိုးရိုးသေးသေးဆရာသမားညွှန်ကြားတဲ့အတိုင်းလက်နက်ပြီးကျင့်သုံးရင်အဲ့ဒီစိတ်ရဲ့အညစ်အကြေးတွေဟာရှုမှတ်နေစေမှစင်ကြယ်သွားနိုင်တယ် မိမိတို့အထုတ်နေစေလေးမှာကိုပဲဒီစိတ်ညစ်ကြေးတွေစင်ကြယ်သွားနိုင်တယ်တစ်ချက်မှတစ်ချက်ငြိမ်းတစ်ချက်မှနှစ်ချက်ငြိမ်းနဲ့ပိဋိတာတွေကိုပယ်သနိုင်အဲ့ဒီနံပါတ်1အကျိုးကိုရတယ်ဒါခွန်ကြီးတို့ဟောခဲ့ပြီးပြီနံပါတ်2တောကနံပါတ်3ပရိဒီဝအဲ့ဒီတောကပရိဒီဝတွေလူမျိုးချင်းချင်းလဲဆိုရင်လည်းပဲဧကယနာမေက ဒီကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဌံတိတတိပဌံတရားတွေကိုသာထိုင်ရင်ဖြစ်စီရရင်ဖြစ်စီသွားရင်ဖြစ်စီလျောင်းရင်ဖြစ်စီဣရိယာပုမရွေးပဲနဲ့တတိဥသိတဲ့စိတ်နဲ့အရင်ရှုပွားအထုတ်သွားမယ်ဆိုရင်တဲ့ဒီပူဆွေးမှုဆိုတဲ့ဒုက္ခတရားတွေ ငိုကြွေးမှုဆိုတဲ့ပြိတ္တိဝတရားတွေနဲ့လွန်မြောက်နိုင်တယ်ဆိုတာကိုဘုန်းကြီးတို့ယောဂီများဘုန်းကြီးမနေ့ကသောကံပြိတ္တိဝလွန်မြောက်ပုံတွေကိုဘုန်းကြီးပစ္စုပန်ဝတ္ထုကြောင်းလေးတွေနဲ့ဘုန်းကြီးပြောခဲ့ပြီဒီသောကံပြိတ္တိဝဘာကြောင့်ဖြစ်နိုင်တာလဲဆိုရင်ညာတိပြဒနာပြဒနာတရား၅ပါးတပါးပါးကြောင့်ဒီသောကံပြိတ္တိဝတွေဖြစ်နိုင်တာ ညာတိပြဒနာကြောင့်ဘောဂါရီဖြစ်ရတယ်ပိဋိဝါရီဖြစ်ကြရတယ်ဘောဂပြဒနာကြောင့်ဇီဝဥစ္စာပစ္စည်းလို့မဆွေးမှုဒုက္ခတွေဖြစ်ရငုံကြွေးမှုပိဋိဝါရီဖြစ်ရရောဂပြဒနာမိမိမှာနာယောဂါရီကြာရောက်ခံစားနေရလို့ဒီမှာဒုက္ခပိဋိဝါရီဖြစ်ရပုံနေဒီဒုက္ခပိဋိဝါရီကြုံတွေ့လာတဲ့ပုဂ္ဂိုလ်များဒီတတိပ္ပံကိုလက်တွေ့ ဆရာသမားကောင်းတန်ချင့်ကပ်ပြီးတော့ပြီးတော့အားထုတ်မယ်ဆိုရင်ဆရာသမားကောင်းထံပဲပုဂ္ဂိုလ်ထံလေဆရာသမားကောင်းထံပါဗျာရည်ကြည်မြင့်မှန်လမ်းမှန်လည်းညွန်ပြနိုင်တဲ့ဆရာသမားကောင်းထံကိုအမိခိုရပြီးတော့အဲ့ဒီဆရာသမားရဲ့ညွန်ကြားခြင်းနဲ့လိုက်လံပြီးကျင့်သုံးအားထုတ်ရင် ယခုပြောတဲ့ယသနာတရား၅ပါးတပါးပါးကြောင့်ဖြစ်ပေါ်လာတဲ့တောကပရိဒေဝတွေမလွန်မြောက်နိုင်ဘူးလားလွန်မြောက်နိုင်ပါဘူးလွန်မြောက်နိုင်ပုံတွေကိုဘုန်းကြီးမင်းကပြောခဲ့ပြီဒီနေ့နံပါတ်၄နဲ့နံပါတ်၅ဖြစ်တဲ့အကျိုးတရားဒုက္ခဒေါမနတာနံအထင်ကမာယကိုယ်ဆင်းရဲမှုဆိုတဲ့ဒုက္ခတရားတွေနဲ့စိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာတရားတွေ ဒီတရားတွေမိမိတို့တဏ္ဍာမှာကြာရောက်လာရင်လည်းဧကယလမေကတဲ့မြတ်စွာဘုရားကဒီတတိပဋ္ဌာန်တရားကိုသာရိုးရိုးသေးသေးနဲ့ဆရာသမားညွှန်ကြားတဲ့အတိုင်းလိုက်လာပြီးတော့ကျင့်သုံးအားထုတ်ရင်ဒီကိုဆင်းရဲလဲချုပ်ငြိမ်းနိုင်တယ်စိတ်ဆင်းရဲတွေလည်းပါဖြစ်နိုင်တယ်ချုပ်ငြိမ်းနိုင်တယ်မြတ်စွာဘုရားဟောတာဒါတတိပဋ္ဌာန်တရားတွေကိုဆရာတော်မြတ်စွာဘုရားဟောကြားတော့ မယ်ဆိုတဲ့အခါကျတော့ဒီရနိုင်တဲ့အကျိုးတရားတွေကိုကျင်ညာပြီးတော့ကြွေးကြော်ပြီးတော့မြတ်စွာဘုရားဟောလာတယ်။ဒါကြောင့်မို့ဘုန်းကြီးကတတိပဋ္ဌာန်ကြွေးကြော်တန်ဒီတတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်ကြီးရနိုင်တဲ့အကျိုးတွေကိုဘုန်းကြီးဖော်ပြပြီးတော့ဟောကြားပေးနေတာဖြစ်ပါတယ်။အဲဒီတော့ကိုယ်ဆင်းရဲမှုဆိုတဲ့ဒုက္ခတရားတွေ ဒီဒုက္ခတရားတွေဆိုတာကဘုန်းကြီးတို့ခန္ဓာရှိတဲ့ပုဂ္ဂိုလ်တိုင်းဒီဆင်းရဲတွေရှိဘူးလားရှိပါရဲ့ကာယကဒုက္ခစေတသိကဒုက္ခလို့ဒုက္ခနှစ်မျိုးရှိပါတယ်ကာယကဒုက္ခဆိုတာခုခန္ဓာကိုယ်ကြီးဖောက်ပြန်ပြီးဆင်းရဲတာကာယကဒုက္ခဒီကာယကဒုက္ခကမိမိတို့တင်ခံစားနေရတာလားဆိုတော့ခန္ဓာရှိတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကင်းနိုင်ပါမလား ကင်းနိုင်ပါဘူးဒီဒုက္ခကသူမှမကင်းနိုင်တာမန်ပုထုဇဉ်လူသားတွေတင်လားဆိုတော့ဘုရားယဟန္တာတွေမှာရောဒီဒုက္ခကရှောင်လို့ရပါမလားမရပါဘူးဘာကြောင့်လဲခန္ဓာရှိနေလို့ဘာကြောင့်လဲခန္ဓာရှိနေခန္ဓာရှိနေလို့တက္ကဋိကဒုက္ခကိုဆင်းရဲတွေကြုံတွေ့ရတယ်။ယနေ့ကိုဆင်းရဲတွေကိုလွန်မြောက်လိုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီပဋိဌာန်တရားကိုရိုးရိုးသေးသေးရှုပွားနေရင် ရှုမှတ်ပွားများအားထုတ်လို့ဖြစ်တဲ့ဖြစ်တတ်တဲ့တမာရီအားဉာဏ်အားတွေပြည့်စုံလာတဲ့အခါကျတော့ဒီကိုဆင်းရဲတွေမချုပ်ငြိမ်းနိုင်ဘူးလားချုပ်ငြိမ်းနိုင်ပါရဲ့ကိုဆင်းရဲတွေချုပ်ငြိမ်းနိုင်တယ်အခုဘုန်းကြီးတို့ယောဂီများအခုတရားတွေလက်တွေ့တရားကိုဝင်ပြီးတော့အထုတ်ကြတဲ့အခါကလည်းကြတော့ဒီကိုဆင်းရဲတွေကနှစ်ခုတွေ့တူတွေ့လာပြီးတွေ့နေရတာပဲလေ။ ဒီကိုဆင်းရဲတွေကိုကိုလိုချင်သလားမလိုချင်ဘူးလားမလိုချင်ပါဘူးမလိုချင်ပေမဲ့ခန္ဓာရှိနေတဲ့ကဒီဆင်းရဲတွေမရှိဘူးလားရှိပါတယ်ရှိနေတာအဲ့တော့ဒီဆင်းရဲတွေကိုဘုန်းကြီးတို့ဒီမှာသတိပြန်ဒေသနာတော်မှာမြတ်စွာဘုရားဒုက္ခဝဝေဒနာဝေရမနောဒုက္ခဝေဒနာဝေရယမိတိပ္ပဇာနာတိဒုက္ခဝဝေဒနာဝေရယမနောဒုက္ခဝေဒနာဝေရယမိတိပ္ပဇာနာတိ အာရုခမတုခံဝဝေရဏဝေရယမာနောအာရုခမတုခံဝဝေရဏဝေရယမိတိပဇာနာတိချမ်းသာတဲ့ခံစားမှုခံစားနေရရင်လည်းအဲ့ဒီချမ်းသာတဲ့ခံစားမှုလေးကိုသိအောင်ရှုတယ်လို့ဆိုတယ်တကယ်လို့ဆင်းရဲတဲ့ခံစားမှုတွေထင်ရှားပြီးတော့ဒီဆင်းရဲတဲ့ခံစားမှုတွေခံစားရင်လည်းအဲ့ဒီဆင်းရဲတဲ့ခံစားမှုလေးကိုသိအောင်ရှုတယ် အလယ်နက်ခံစားမှုတွေချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်အဲ့ဒီအလယ်နက်ခံစားမှုတွေဖြစ်ပေါ်ရင်လည်းအဲ့ဒီအလယ်နက်ခံစားမှုတွေကိုသိအောင်ရှုမြတ်စွာဘုရားကဒီဆင်းရဲတဲ့ဝေဒနာပဲဖြစ်စီချမ်းသာတဲ့ဝေဒနာပဲဖြစ်စီအဲ့ဒီဒုက္ခဒုက္ခဆိုတဲ့ခံစားမှုတွေကြုံတွေ့လာရင်အဲ့ဒီဝေဒနာတွေကိုရှုရခါကြောက်အောင်ရှုခိုင်းတာလားသိအောင်ရှုခိုင်းတာလားသိအောင်ရှုခိုင်းတာပါဗျာ သိအောင်ရှုခိုင်းတာဒီမှာသိအောင်ရှုလို့ပြောတာလားဇာနာတိသိအောင်ရှုမင်းတို့သိအောင်ရှုရမယ်ဆိုတော့အခုဒီဝေဒနာတွေကဆင်းရဲတွေကဘုန်းကြီးတို့ဒုက္ခနဲ့ပတ်သက်ပြီးတော့ခုနှစ်မျိုးတောင်ကျမ်းဂန်များမှာဖွင့်ပြထားတာရှိတယ်ဒုက္ခဒုက္ခဒုက္ခဒုက္ခဆိုတာကိုယ်ရောစိတ်ရောကိုဆင်းရဲအလွန်အလွန်ကိုဆင်းရဲတယ် ခုတရားစပြီးအတုစတရားရိပ်တာမှာတစ်ခါမှမဝင်ဘူးသေးဘူးတရားလည်းပဲအတွေ့အကြုံရှိသေးဘူးဆရာသမားညွှန်ကြားတဲ့အတိုင်းလည်းပဲလိုက်လာပြီးရိုးရိုးသေးသေးအထုတ်တယ်ကြိုးစားတယ်အဲ့ဒီစပြီးအထုတ်စကြိုးစားကြိုးစားအထုတ်စပုဂ္ဂိုလ်မှာစိတ်ကိုယ်နဲ့စူးစီးလို့မရနိုင်သေးတဲ့အတွက်တမာရီရောရပါမလားမရပါဘူးဗျာ စိတ်တည်ငြိမ်မှုတမာတိမှမရရင်ခန္ဓာကပေါက်ပြန်ပြီးဖြစ်ပေါ်လာတဲ့ဝေဒနာကိုရောလွန်မြောက်အောင်ရှုနိုင်ပါမလားမရှုနိုင်ပါဘူးမရှုနိုင်တဲ့အခါကျတော့ဒီခန္ဓာကိုယ်ကဆင်းရဲဒီခန္ဓာကိုယ်ဆင်းရဲတဲ့အခါဒီဆင်းရဲတဲ့ဒုက္ခဝေဒနာတွေကိုမလွန်မြောက်နိုင်တဲ့အခါကျစိတ်ရောပါဖြစ်လာတယ်ဆင်းရဲဆင်းရဲပါဆင်းရဲတရားဖြုတ်ခြင်းနဲ့တရားရိပ်တာရောပြန်ထွက်သွားခြင်းနဲ့ တချို့ပုဂ္ဂိုလ်များဆိုရင်ဒီရိတ်တာကနေထွက်ချင်တာဒီလိုရိုးရိုးလေးတော့မဟုတ်ချင်ဘူးခုံပေါက်ပြီးပြေးလိုက်ချင်တာအဲ့ဒီလောက်တိအောင်စီးခဲ့တယ်ဒီကနေဒီခါလေရိတ်တာရဲ့ဓမ္မယုံလေးကနေခုံပေါက်ထွက်သွားချင်တာဆင်းရဲတာလည်းပဲတကယ်ဆင်းရဲပြီတကယ်ကိုဒီမှာတကယ်ကြိုးစားတဲ့ပုဂ္ဂိုလ်မှလည်းတကယ်ဆင်းရဲဆိုတာတွေ့တာပါမကြိုးစားတဲ့ပုဂ္ဂိုလ်ကတော့ထိုင်လိုက်စားလိုက်တောင်းလိုက်စကားလေးပြောလိုက်ဆိုတဲ့ပုဂ္ဂိုလ်တို့ဒီလောက်ဆင်းရဲတာမတွေ့ပါဘူးသူတို့ ။ဘာကြောင့်လဲဆိုတော့ခန္ဓာကိုယ်ကပေါက်ပြန်ပြီးဆင်းရဲရင်လေသူကဟိုဘက်လဲလဲဒီဘက်လဲလဲဆိုကြိုးစားတာမှမဟုတ်ပဲ။တကယ်ကြိုးစားတဲ့ပုဂ္ဂိုလ်ကတော့ဒီဝေဒနာရဲ့သဘောကိုသိအောင် ရှုရမယ်ဆိုတဲ့အတိုင်းတင်းရှုနေတဲ့အခါကျတော့သူပါဒီဝေဒနာတိုးလာပဲသိ။ဘိုးဘိုးတိုးလာတယ်အထူးအဖြင့်ဒီလိုထိုင်ဣရိယာပုနဲ့ရှုမှတ်တဲ့ခံမှာစပြီးတော့အာထုဇာပုဂ္ဂိုလ်ဟာဒီလောက်ပဲအချိန်ကြာကြာဒီဣရိယာပုနဲ့မထိုင်ဘူးတော့အထူးအဖြင့် ဘယ်ဝေဒနာကသူ့ကိုဒုက္ခပေးလေဆိုရင်ခါနေပြီးတော့ကြိုးရိုးထိအောင်တခါတည်းတက်နေတယ်အမြောင်ကြီးအဲ့ဒီမှာတောက်တင်းအဲ့ဒီဝေဒနာကသူ့ကိုဒုက္ခပေးတယ်အဲ့ဒီမှာခါနေရနေပြီးအပေါ်ကိုတက်နေတဲ့ဒီခါလေကြိုးရိုးကြီးပေါ်မှာတောင်တင်းပြီးတော့နေတဲ့ဒုက္ခကြီးတရားကြီးကဘယ်လိုလုပ်လို့မှလည်းမရဘူးအလေးအကျင့်မရှိတဲ့ခါကလည်းကြတော့ဒီတော့အချင်းကြာကြာထိုင်တာလည်းမရှိဘူးတော့ အဲ့ဒီဝေဒနာဟာသူ့ကိုအမြဲတမ်းဒုက္ခပေးတယ်ဒုက္ခပေးတယ်ခါရရလည်းပဲအလွန်လာတယ်ဈဉ္ညာရှောက်ရတာလည်းပဲအချိန်ပြည့်တဏှာကြီးပြည့်ဈဉ္ညာရှောက်တယ်ထိုင်တော့လည်းတဏှာကြီးပြည့်ထိုင်ပြီးတော့ရှုမှတ်တယ်အဲ့ဒီပုဂ္ဂိုလ်ဟာဈဉ္ညာရှောက်တော့လည်းပဲဒူးတွေရောခြေထောက်တွေကလည်းမတည်ကြလောက်အောင်ဖြစ်ရှုမှတ်ရတာကတခါလေဝေဒနာရဲ့အောက်ပိုင်းကပေါ်သလိုပဲအပေါ်ပိုင်းကခါရရလည်းတောက်ခုနကမှကြိုးရရလည်းတောက်စက်တွေကလည်းကဲ့ခဲ ကိုယ့်နေရာကိုယ့်အိယာကိုပြန်ရောက်လို့မြန်အိယာလေးပေါ်မြန်လှဲချလိုက်ဂရင်မလေးပေါ်မှာလှဲချလိုက်လက်ကလေးတွဲလောင်းကြနေတဲ့အကြောင်းပြန်မတင်နိုင်ဘူးအဲ့လောက်ကိုဆင်းရဲတယ်အဲ့လောက်ကိုပင်ပန်းတယ်ဒါတရားတမာရီရလို့လားမရသေးလို့လားမရသေးဘူးတမာရီမရသေးဘူးတမာရီမရသေးတဲ့ပုဂ္ဂိုလ်မှာအဲ့လောက်ကိုပင်ပန်းတယ်ကိုယ်လည်းဆင်းရဲတယ်လို့စိတ်ရောပါဖြစ်နေတယ်ဆင်းရဲပါဆင်းရဲအလုံးလုံးကိုပဲဒုက္ခဒုက္ခပဲ နောက်နံပါတ်2ကဝိပရိနာမဒုက္ခလေအခုဘုန်းကြီးတို့ယောဂီများတွေ့နေတဲ့ဒုက္ခကဝိပရိနာမဒုက္ခပဲဒီရုပ်ခန္ဓာကိုယ်ကြီးကဖောက်ပြန်ပြီးဆင်းရဲတာဘာဖြစ်လို့ဆင်းရဲတာလဲဖောက်ပြန်ပြီးဖောက်ပြန်ပြီးဆင်းရဲတာခန္ဓာကိုယ်ကြီးကအမျိုးမျိုးပူလိုက်အေးလိုက်မာလိုက်ပြောလိုက်တောင်းလိုက်တင်းလိုက်ရော့လိုက်မျိုးစုံဖြစ်တယ် ဟိုနေရာကကြိုက်ခဲလိုက်ဒီနေရာကကြိုက်ခဲလိုက်အမျိုးစုံဖြစ်နေတာဒါဖောက်ပြန်နေတာအဲ့လိုဖောက်ပြန်ပြီးဆင်းရဲတဲ့ဆင်းရဲကိုဝိပရိနာမဒုက္ခလို့ခေါ်တယ်။ဘာဒုက္ခလို့ခေါ်တယ်ဝိပရိနာမဒုက္ခ။ဒီဝိပရိနာမဒုက္ခဘုန်းကြီးတို့ယောဂီများတွေ့နေတာကဒီဒုက္ခကိုတွေ့နေတာ။အခုဒီဒုက္ခကြီးတွေ့တော့ပြောကြတယ်တပည့်တော်ဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ပါဘူးဖေ။နောက်ထပ်ဘဝကိုမလိုချင်တော့ပါဘူးဖေ။ တွေ့နေကြဘူးရေကျိုးကလည်းရောက်သွားရောမှမော့ကြည့်ရောဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ပါဘူးလေဒီလောက်ဒုက္ခများတဲ့ခန္ဓာကိုယ်ကြီးဟိုကြတော့ခါရဲမှမဲ့ခါရဲမျက်နှာမော့ကြည့်ယောဂီတို့တွေ့အောင်ရှုရမယ်ဒုက္ခကအဲ့ဒီဒုက္ခမဟုတ်ဘူးသင်္ခါရဒုက္ခဘာဒုက္ခလဲဒီသင်္ခါရဒုက္ခကိုမြင်အောင်ရှု ဒီဝိပရိနာမဒုက္ခကတော့ဘယ်လိုဖြစ်ဖြစ်ရှိနေမှာပဲလာနေမှာပဲအဲကြောင့်လေခန္ဓာရှိနေလို့ပါရှိနေလို့လေခန္ဓာရှိနေလို့ခန္ဓာရှိနေလို့ဒီဒုက္ခတော့လာနေမှာကဲကိုယ်ကမကြည့်ရင်လာနေမှာပဲမြင်နေရမှာပဲသိနေရမှာဘုန်းကြီးတို့ယောဂီများမြင်အောင်သိအောင်ရှုရမှာကတော့သင်္ခါရဒုက္ခကိုမြင်အောင်ရှုဘာဒုက္ခကိုလဲသင်္ခါရဒုက္ခ အေးအနည်းငယ်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဖြစ်ပြက်နေရနှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခသင်္ခါရဒုက္ခခေါ်တယ်ဖြစ်ပြက်နေရနှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခဘာဒုက္ခလဲသင်္ခါရဒုက္ခဒီဒီနေ့ဘုန်းကြီးတို့ယောဂီများမြင်အောင်ရှုရမှာကအဲ့ဒီသင်္ခါရဒုက္ခများဒီသင်္ခါရဒုက္ခကိုမြင်ဖို့အတွက်ပထမဖြစ်ပြက်ကိုမြင်အောင်ရှုရမှာဘာကိုမြင်အောင်ရှုရမှာ ဖြစ်ပြက်ဒီအဖြစ်ပြက်ကိုမြင်ပြီဆိုရင်ယရနေဆံတန်ဒုက္ခအမြဲတမ်းကျင့်လိုက်ပြက်လိုက်ကျင့်လိုက်ပြက်လိုက်နဲ့မပြတ်နှိမ့်စစ်နေတဲ့ဒုက္ခဆင်းရဲပဲအဲ့ဒီဒုက္ခကြီးကိုကိုမြင်အောင်ရှုဒီဒုက္ခကြီးမြင်လာမှဘုန်းကြီးတို့ယောဂီများလိုချင်မှုဆိုတဲ့တဏှာတွေကယုံနေသွားမှာ ဖြစ်မှုပြမှုကိုမြင်နေတဲ့ပုဂ္ဂိုလ်ဟာမာနဆိုတာညွန်နေပါမယ်။ဟောဘာတစ်ခုမှတည်မြဲနေတာမဟုတ်ပါပဲလား။လောကလူတွေလည်းပဲဖြစ်ပြီးရင်သိကြရမှာမမြင်။ရှားဝေထားတဲ့ပစ္စည်းဥစ္စာတွေလည်းပဲနောက်ဆုံးတစ်နေ့ဒီတိုင်းပဲဖြစ်သွားရမှာပဲ။ဒါတွေကပြတ်သွားမှာပဲ။အဲတော့ငါမှဒီပစ္စည်းဥစ္စာတွေရှိနေတော့လေဘာထူးလဲ။ဒါမြဲမှမမြဲတာ။ သူ့မှာမရှိတော့လည်းဘာတူလည်းဘာမှမမြဲဘူးကိုယ့်ရဲ့ဂုဏ်တရက်တွေဆိုတာရောမြဲသလားမမြဲဘူးအဲ့တော့အဲ့လိုမမြဲတာကိုသိချာသိလာတဲ့ပုဂ္ဂိုလ်ဟာမာနဆိုတာလုံးဝယုံနေပြီးတော့နောက်ဆုံးမနဲ့ပယ်နိုင်တဲ့အခါကျတော့ကင်းသွားနိုင်ပြတ်သွားနိုင်အခုပြောတဲ့ဆင်းရဲကိုတွေ့လာတဲ့အခါကဏ္ဍကြတော့ဒီခန္ဓာဒုက္ခကြီးမြင်နေတဲ့ပုဂ္ဂိုလ်ဟာဒီခန္ဓာကိုယ်ကြီးပုံမှာ နှစ်သက်တတ်မဲ့မှုဆိုတဲ့တဏှာရောရှိပါဦးမလားရှိပါဘူးရှိတော့အဲ့ဒါတွေနေကြည့်တဏှာတွေမာနတွေဒိဋ္ဌိတွေဒါတွေကင်းနေကင်းနေနဲ့တက်ချင်နေဆိုရင်မမြဲတဲ့သဘောမြင်အောင်ရှုဆင်းရဲတဲ့သဘောမြင်အောင်ရှုအစိုးမရတဲ့အနတ္တသဘောမြင်အောင်ရှုအနတ္တသဘောမြင်သွားပြီဆိုရင်ဒိဋ္ဌိဆိုတာကင်းသွားအဲ့ဒါကြောင့်မို့ဒီအနိစ္စဒုက္ခအနတ္တမမြဲတဲ့သဘောဆင်းရဲတဲ့သဘောသိချင်နေအောင်ရှုပါအခုဘုန်းကြီးတို့ယောဂီများ ဒီဝိပဿနာရှုတဲ့အခါမှာခန္ဓာမှာပဲဘယ်နေရာကပေါ်တဲ့ကာယ ानु ပဒနာပဲရှုရှုဝေဒနာကိုပဲရှုရှုစိတ်ကိုပဲရှုရှုသဘောကိုပဲရှုရှုရှုတိုင်းရှုတိုင်းဟာအနိစ္စမမြဲတဲ့သဘောကိုမြင်အောင်ရှုအဲ့ဒီမမြဲတာကိုမြင်လာပြီဆိုရင်အဲ့ဒီဖြစ်မှုပြမှုတွေကမြင်တာလည်းဖြစ်ဖြစ်ကြားတာလည်းဖြစ်ဖြစ်နာတာလည်းဖြစ်ဖြစ်ထိုင်တော့လည်းဖြစ်ဖြစ်ထားတော့လည်းဖြစ်ဖြစ်ကိုယ်တော့လည်းဖြစ်ဖြစ်ဆန်းတော့လည်းဖြစ်ဖြစ်စားတာတောက်တာလည်းဖြစ်ဖြစ်အကုန်လုံးဟာဖြစ်ပြီးပြည့်နေတာကြီးတဲ့ပဲဆိုတော့ မမြဲတဲ့ဒီခန္ဓာကိုယ်ကြီးအာမကုလောက်တဲ့ခန္ဓာကိုယ်ကြီးပိုင်ဆိုင်ထားတယ်ဆိုတာတကယ်ဆင်းရဲတုံးကြီးငါပွေပိုက်ထားတယ်လို့ပါလားဆိုတာသဘောပေါက်သွားတယ်အဲ့ဒီကြတော့မှဒီခန္ဓာကိုယ်ကြီးဟာအပြည့်ကြီးပဲဝိရုစဉ်းစားကြည့်ပုံလေးပစ္စည်းလေးတစ်ခုကိုကိုယ်ကမျက်မျက်နုံနုံတန်မှုလေးထားပြီးတော့ဒါလေးသိမ့်စေတာဘုမာအဖြစ်နာယီလေးဒီနာယီလေးကလည်းပဲတန်မှုကလည်းကြီးတယ် တန်ဖိုးကြီးရဲ့ပစ္စည်းတွေကိုလက်ဆောင်ပေးတယ်ဆိုတော့ကိုလည်းမြန်လို့နေဒါမဲ့ညာရီအတွင်းကစက်ကပြက်နေတယ်အဲ့ဒီအပြက်ကြီးမှသိရင်ဒီနာရီလေးကိုမြန်လို့သေးရလားဒါကြောင့်လေအကောင်လားအပြက်လားပြက်ပါအပြက်ကြီးမို့တိမ့်တောင်ထားခြင်းကိုနှုတ်ပြလိုက်ခြင်းနဲ့မှတ်ပုံနဲ့အဲ့ဒီလိုပဲမိမိရဲ့ခန္ဓာကြီးရဲ့မမြဲပုံကိုဖြစ်ပြနေတဲ့သဘောကို တိချာဉာဏ်နဲ့မြင်လာတဲ့ပုဂ္ဂိုလ်ကြတော့ဒီခန္ဓာကိုယ်ကြီးပေါ်မှာတမ်းမဲ့မှုနှစ်သက်မှုတွေ့တာမှုရှိပါဦးမလားရှိပါဘူးရှိပါဘူးဒါကြောင့်မို့သင်္ခါရဒုက္ခကိုမြင်အောင်ကြည့်ပါဘာဒုက္ခကိုမြင်အောင်ကြည့်ရမှာသင်္ခါရဒုက္ခဒီဒုက္ခတွေအများကြီးတွေကခင်ဗျားတို့ယောဂီများဒီသင်္ခါရဒုက္ခကိုမြင်အောင်ရှုအခုခန္ဓာမှာဖောက်ပြန်နေတယ်ဖောက်ပြန်လို့ဆင်းရဲဆင်းရဲတာလေးကိုရှုတဲ့ခါမှာလေဒီဆင်းရဲဟာမြဲတဲ့တရားလားမမြဲတဲ့တရားလားမမြဲတဲ့တရားမမြဲတဲ့တရားအဲ့ဒီမမြဲတဲ့သဘောကိုမြင်အောင်ရှု

အဲ့ဒီမှာအချို့ချို့ပုဂ္ဂိုလ်မှာတမာရီလေးထူတော်လို့ရလာပြီအမှတ်လေးတည်လာတတိလေးမြင်လာအချို့ချို့ပုဂ္ဂိုလ်ကခုမှဝေဒနာတွေနဲ့လုံးနေလို့ရှိသေးတယ်။နှပန်းလုံးနေလို့ရှိသေးဝေဒနာတွေနဲ့ထိုင်လိုက်ပြီဆိုတာနဲ့ဝေဒနာတွေပေါ်နေပြီထိုင်လိုက်ပြီဆိုတာနဲ့ဝေဒနာတွေစနေအဲ့တော့ဒီဝေဒနာတွေကိုကိုကပျောက်ချင်နေတာပျောက်ချင်တော့ဒီဝေဒနာကိုရှုရဲရှုရမယ်ဆိုတော့ဒီခါနဲ့ဖြည့်ပြီးရှုပြန်တယ် ကိုရှုတာကပျောက်ချင်တဲ့စိတ်နဲ့ရှုနေတဲ့ခါကျတော့ဝေဒနာကမပျောက်တဲ့အပြင်ပိုပိုပြီးတော့မတိုးဘူးလားတိုးလာပိုပိုပြီးတိုးလာရှုနည်းမှန်လို့လားမှားလို့လားမှားလို့ပါမှားနေတယ်လောဘဦးစီးတဲ့စိတ်နဲ့မရှုရဘူးလေဝိပဿနာရှုတယ်ဝိပဿနာရှုတဲ့ကူကမိမိတို့ရှုဖို့တရားရိပ်တာဝင်တဲ့ကူကလောဘတွေတိုးပွားအောင်လားညှော့နေအောင်လားညှော့နေအောင်ပါဒေါသမောဟမာနတွေတိုးပွားအောင်လားညှော့နေအောင်လားညှော့နေအောင်ညှော့နေအောင် ဘာဝနာတရားပွားများအထူးပါတကယ်ဘာဝနာတရားကြီးပွားများတဲ့ပုဂ္ဂိုလ်ဟာဘာဝိတိတိဘာဝနာတိုးပွားစီလို့ဘာဝနာဘာကိုတိုးပွားစီတာလဲဆိုရင်တတိတမာရိပညာတွေတိုးပွားလာရှုမှတ်နေတဲ့ပုဂ္ဂိုလ်ကတတိအားတွေတိုးပွားလာတမာရိအားတွေတိုးပွားလာပညာတွေတိုးပွားလာအဲ့ဒီဟာတွေတိုးပွားလာပြီးတော့ဘာတွေတော့ယုံနေသွားမလဲဆိုတော့ဟောလောဘတွေကြယုံနေသွား ဒေါသတွေကြယုံနေသွားတယ်မောဟမာနတွေကြယုံနေသွားတယ်ဘာကြောင့်ယုံနေတာလဲအမှန်မြင်လို့လားအမှားမြင်လို့လားအမှန်မြင်လို့အမှန်တွေကိုမြင်လာတဲ့အခါကျတော့လောဘတွေတဖြည်းဖြည်းယုံနေသွားတယ်ရှုမှတ်တယ်ရှုမှတ်တယ်ဟာမှတ်ချက်တိုင်းမှတ်ချက်တိုင်းဟာဒီလောဘတွေပါသွားအောင်နေသွားအောင်ဒေါသတွေပါသွားအောင်နေသွားနောက်ဆုံးတရားတွေကိုလောဘဒေါသမောဟတွေတင်းပြတ်သွားသည်ကြည့်အောင်ကိုယ်ကရှုမှတ်ရမယ်အဲဒီတော့ရှုမှတ်တဲ့အခါမှာ ဝေဒနာတွေကကုစပြီးတော့ဖြစ်ပေါ်နေတယ်ဒါပေမဲ့ဒီမှာမြတ်စွာဘုရားကဒုက္ခဝါဒီဒုက္ခဝေဒနာတွေဒုက္ခဒေါမနတဏအထင်ကမာယဒီကိုစင်းရဲတွေချုပ်ငြိမ်းနိုင်တယ်လို့မြတ်စွာဘုရားရဲရဲဝံ့ဝံ့ကြီးညာပြီးဟောတယ်အဲလိုကြီးညာပြီးဟောတော့ဒီဝေဒနာတွေချုပ်ငြိမ်းအောင်ဘယ်လိုအထုမလဲအထုတဲ့ခါကာလမှာဒီဝေဒနာကိုရှောင်ပြီးတော့အထုရမှာလားတိုက်ရိုက်ရှုမှတ်ရမှာလား တည့်ရရှိစေဝေဒနာတော့ထင်ရှားလာရင်ဝေဒနာကိုတည့်ရရှုမှရမယ်အခုမိမိတို့ပင်တိုင်းကမ္ဘာထမ်းလေးပေးတာလေအမြဲတမ်းရှုဖို့ဖောင်းဖို့ပေးမှုလေးအမြဲတမ်းလည်းရှိတယ်ထင်တယ်ထင်ရှားတယ်ဒါကြောင့်သူ့ကိုရှုနေတယ်သူ့ရှုနေရင်ကမိနစ်20လောက်ကြာလာတဲ့ကအောက်ပိုင်းလည်းပိုင်းထက်ပိုင်းတွေကဝေဒနာလေးလာတယ်အဲ့ဒီလာတဲ့ဝေဒနာလေးကိုကိုထင်ရှားလာပြီဆိုရင်အဲ့ဒီထင်ရှားတဲ့ဝေဒနာလေးကိုကိုကရှုသွားရင်နာရင်နာတယ်လို့ပဲရှုမယ် ပူရင်ပူတယ်လို့ပဲရှုမယ်မိမိနားလဲတယ်လို့ရှုသွားမယ်ဗမာလိုနားလဲတဲ့ပုဂ္ဂိုလ်ကဗမာလိုရှုမယ်အင်္ဂလိပ်လိုနားလဲတဲ့ပုဂ္ဂိုလ်ကဘယ်လိုရှုမလဲအင်္ဂလိပ်အင်္ဂလိပ်လိုရှုသွားမယ်ဟိုဗီယက်နမ်ကဗီယက်နမ်လိုရှုသွားမယ်ကမ္ဘောဒီးယားကမ္ဘောဒီးယားလိုရှုသွားမယ်ဟိုချိုင်းနာကချိုင်းနာလိုရှုသွားမယ်ကိုတိလိုကိုရှုလို့မယ်ကိုတိလိုလေးကိုရှုသွားမယ်အဲ့လိုကိုရှုသွားတဲ့အခါကျတော့ဒီပေါ်မှာကိုတိနေတာလေးကပူရင်ပူတာလေးကိုတိနေတယ်တိတဲ့အတိုင်းရှုနေရှုနေဆိုတာကြည်ခိုင်းနေတာ ဘယ်လိုခိုင်းနေတာလဲကြည့်ခိုင်းတယ်သူတိုးလာရင်တိုးတာလေးကိုကိုကကြည့်နေမသိဘူးလားသိပါဘူးရော့သွားရင်ရော့သွားတာလေးမသိဘူးလားသိပါဘူးတဏှာမှတဏှာဒီခံစားမှုတွေကရွှေ့သွားတယ်ပြောင်းသွားတယ်ဆိုရင်ရွှေ့သွားတာပြောင်းသွားတာ မသိဘူးလားသိပါဘူးဝိပဿနာရှုတယ်ဆိုတာအဲ့ဒီလိုသိအောင်ရှုတာလေသိအောင်ကြည်တာလေသူ့ကိုပြောင်းအောင်လုပ်နေတာမဟုတ်ဘူးလေအဲ့တော့သိအောင်ဒီလိုလေးကြည်နေရတယ်ကြည်ပြီးရှုနေရတယ်ရှုနေတဲ့အခါမှာဝေဒနာတွေကတိုးတိုးတိုးတိုးလာရင် မခံပါတော့အဲ့မခံနိုင်တဲ့ခါကျတော့စိုးစိုးကပြောတဲ့အတိုင်းကိုဆင်းရဲတော့စိတ်ပါပါဖြစ်လာလေဆင်းရဲပါဆင်းရဲဒါပေမဲ့ဘုန်းကြီးတို့ကဝေဒနာကိုရှုတဲ့အခါမှာဘုန်းကြီးပြောတာကပြောင်းချင်တဲ့လောဘစိတ်နဲ့မရှုနဲ့မပြောင်းနိုင်တော့စိတ်ကြိုင်းဒေါသကြီးပါပါလာနိုင်မယ်ဒါကြောင့်ဝေဒနာကိုရှုတဲ့အခါမှာသိအောင်ရှုပါရှုပြန်တော့လည်းပဲသိခံမှုလေးနဲ့ရှုပါဘာနဲ့ရှုရမှာလဲသိခံမှုလေးနဲ့ရှုရမယ်ဒီသိခံပြီးရှုရမှာ ဒီဝေဒနာဖြစ်ပေါ်လာတိုင်းပြောင်းလိုက်တာမျိုးရွှေ့လိုက်တာမျိုးမရှိပါနဲ့သိခံနိုင်လည်းများသိခံပါလုံးဝသိမခံနိုင်ရင်ပညာတဲ့ဆောင်ပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြင်လို့ရတယ်ပြင်လို့လည်းအကုသိုလ်မဖြစ်ဘူးအပြစ်လည်းမဖြစ်ဘူးသို့တော့တမာရီတော့မရတော့တမာရီရခြင်းလေဆိုရင်လုံးဝသိခံပြီးပါဇွဲကောင်းကောင်းလေးနဲ့သိခံပြီးရှုကြည့်ပါ အဲ့ဒီပုံမှာဝေဒနာလေးခံစားနေရတဲ့ပူမှုလေးပုံမှာနာမှုလေးပုံမှာဓက္ကဓက္ကဓက္ကဓက္ကရှုနေပါအဲ့လိုဓက္ကဓက္ကရှုနေတဲ့အခါကလည်းကြတော့ယောဂီရဲ့ရှုစိတ်ကလည်းလေအဲ့ဒီပူနေတဲ့ဝေဒနာလေးပုံမှာပဲစိုက်ကြတယ်သို့မဟုတ်နာနေတဲ့ဝေဒနာလေးပုံမှာပဲစိုက်ကြတယ်စိုက်ကြနေတဲ့အခါကလည်းကြတော့စိုးစိုးကတော့မိမိရှုစားတုန်းကတော့ပြဉ္ညာဆိုတဲ့တရားကြီးထင်တယ်မိမိတင်မပူနေတင်မနေရာလေးထင်တယ် ဟေးနာနေရင်လည်းခြေမျက်စိကနာရင်ခြေမျက်စိနေရာလေးကိုထင်းတယ်တနေရာမာနေတယ်ဆိုရင်ကိုထိုင်ထားတဲ့နေရာကအောက်ကကျန်းနေမိမိရဲ့တင်မအယိုးနဲ့ထောက်နေတဲ့နေရာက မာနေတာထင်းတယ်တင်မကြီးရဲ့လိုပုံတရားကြီးထင်းနေတယ်ပြညတ်တရားကြီးဒါပေမဲ့လို့ယောဂီပုဂ္ဂိုလ်ကဒီပြညတ်ကိုခွာပြီးတော့ဒီပရမတ်သဘောမြင်အောင်မို့တရားစူးစိုက်ပြီးတော့ဒီပုံမှာပဲပရမတ်အာယုံပေါ်မှာပဲစိုက်ပြီးရှုနေတယ်ဘူးပဲဘူးပဲရှုနေတယ် အဲ့ဒီရှုစိတ်ကဒီပေါ်မှာထက်ခါထက်ခါထက်ခါထက်ခါကြာသွားတဲ့ခါကျတော့ဟိုပြဉ္ညာဆိုတဲ့ပုံသဏ္ဍာန်ကြီးထင်သေးရဲ့လားထင်တော့ထင်တော့ဒီပုံမှုသဘောလေးပုံမှာပဲရှုစိတ်ကြီးရဲ့ဆိုင်နေတယ်အဲ့ဒီကြတော့ယောဂီကပူရာလေးကတခြားသိနေတာလေးကခံစားသိနေတာလေးကတခြားနှစ်ခုတွေ့လာဘယ်နှစ်ခုတွေ့လာလဲနှစ်ခုနှစ်ခုတွေ့လာတယ်အဲ့ဒီမှာစောစောတုန်းကတော့ဒီပူရာငါပူရာပဲငါတင်မကပူရာပဲလို့တွေ့ ငါအနေနဲ့ပဲသိနေတာလည်းငါပဲခံစားနေရတာလည်းငါပဲလို့ငါအနေနဲ့အခုတေချာရှုနေတဲ့အခါကျတော့ဟောငါဆိုတာမရှိတော့ဘူးပူရာလေးကတခြားသိနေတာလေးကတခြားခံစားနေတာလေးကတခြားခံစားနေတာငါခံစားတာမဟုတ်ဘူးတော့တတ်တတ်အဲ့ဒီမှာသိမှုလေးကခံစားမှုလေးကတတ်တတ်ဟိုကပူရာလေးကတတ်တတ်အဲ့ဒီမှာနှစ်ခု꿰ရပြီးသိတာအဲ့ဒီမှာပူမှုလေးကရုပ်ခံစားနေတာလေးကနာမ် သိနေတာလေးကနာအဲ့ဒီမှာယုံနဲ့နာနှစ်ခုကွဲသွားတယ်။ဘာနဲ့ပါကွဲသွားလဲ။ယုံနဲ့နာရှုနေရင်လည်းအဲ့လိုယုံနဲ့နာနှစ်ခုတခြားစီသိလာတာ။ဘုန်းကြီးတို့ကမှယုတ်ကဖောက်ပြန်နေတယ်။ဒီကနာကသိနေတယ်။ဒီနှစ်ခုကွဲပြီးသိလာတဲ့အခါကျတော့ဘုန်းကြီးတို့ဒီမှာအမှန်သိတာလားအမှားသိသွားတာလား။အမှန်သိတာ။ရှုတဲ့ကူကဝေနာကိုရှုတဲ့ခံမှာအမှန်တိုင်းသိအောင်ရှုပါလို့ပြောထားတယ်။ဟုတ်တယ်မို့လား။ဟုတ်ပါတယ်။အခုအမှန်သိလာတယ် ဒီဝေဒနာဒီဆင်းရဲတာတခါတဲ့အမှန်တိုင်းသိလာဒီဒုက္ခဝေဒနာလေးအဲ့ဒီတိုင်းမှာဓက္ကဓက္ကဓက္ကဓက္ကရှုနေတဲ့ယောဂီပုဂ္ဂိုလ်ကရှုနေတဲ့အခါကလည်းကြတော့ဒီပုံမှန်ပဲရှုစိတ်ကလေးကဆိုင်ပြီးတော့ကြာနေတဲ့အခါကျတော့ဒီပုံမှုဆိုတဲ့ခံစားမှုလေးကလည်းပုံမှုဆိုတဲ့ဒီဖောက်ပြန်မှုလေးကလည်းပဲပေါ်လာပြီးရင်ဘာဖြစ်သွားတာလဲဖြစ်သွားတာ သိနေတဲ့ဒီမှာခံစားသိနေတဲ့သိစိတ်ကလေးကလည်းပဲဘာဖြစ်သွားတာလဲပြောက်သွားတာသိချာရှုကြည့်နော်မြတ်စွာဘုရားကဝေဒနာကိုရေဘွဲ့နဲ့ဥမာပေးတာဘာနဲ့ဥမာပေးလဲရေဘွဲ့ရေဘွဲ့နဲ့ဥမာပေးတယ်လေစိုးစိုးကဘုန်းကြီးတို့ဒီမှာမိုးရွာနေတယ်ဘုန်းကြီးကတော့အပြင်ကိုထွက်မကြည့်လိုက်လို့မသိဘူးမိုးရွာနေတယ်ဆိုတော့သိတယ်အဲ့ဒီမှာမိုးရွာနေတဲ့အချိန်မှာအပြင်မှာဘုန်းကြီးတို့ဒီမှာရှေ့ရဓမ္မယုံရဲ့ရှေ့ရရင်ပြင်ကိုကြည့်လိုက် ကြည့်လိုက်ရင်အထက်မြင့်ရာကနေပြီးတော့ရေတွေကအောက်ကိုနေရာကိုဘာဖြစ်နေလဲစီးကျနေတယ်အဲ့ဒီရေတွေစီးကျနေတဲ့ပုံမှာကောင်းကင်ကမိုးပေါက်ကလေးကျလာရင်အဲ့ဒီကျလာတဲ့နေရာမှာရေပွက်ကလေးမပေါ်ဘူးလားပေါ်ပါဘူးအဲ့ဒီရေပွက်ကလေးကိုနောက်ကနေအစင်မပြတ်စီးကျနေတာဖြစ်တော့တခါလေကျလိုက်တဲ့နဲ့ရေပွက်ကလေးလည်းပေါ်ရင်နောက်ကရေကလည်းတိုက်ပြီးဆင်းသွားတယ်ဆိုတော့ရေပွက်ကလေးရှိသေးရဲ့လားရှိတော့ အခုပေါ်ပြီးတော့အခုဘာဖြစ်သွားတာလဲဒါကြောင့်မို့ဝေဒနာဆိုတာရေဘွက်ပမာချက်ချင်းပေါ်ချက်ချင်းပြောက်တာကိုကညာကမပေါ်တော့ဒီဝေဒနာကတည်မြဲနေတယ်မပြောက်ဘူးလို့ထင်နေတာဟုတ်တယ်မို့လားအစင်းစင်ပဲဘုန်းကြီးတို့ဒီမှာမိစင်များမောင်းထားတဲ့ခါကျတော့မိစင်ကထုံထုံထုံထုံနဲ့ဒီမှာမြင်းနေတာအဲဒီလိုလဲပတ်မှုရဲ့အားကောင်းကောင်းတော့ဒီမှာမိပွင့်လေးတွေကတစ်ချက်ထုတ်ဆိုပွင့်လိုက်မိပွင့်လေးလင်းလိုက်တစ်ချက်ထုတ်ဆိုလဲလိုက်မိပွင့်လေးလင်းလိုက်ဒီလိုသွားနေတာ တဆင်ချင်းတဆင်ချင်းတစ်ခုပြီးမှတစ်ခုပဲဒီတိုင်းသွားနေတာအဲ့ဒီလိုပဲဒီခန္ဓာနဲ့မှလည်းပဲဒီတိုင်းပဲဒီရုပ်ခန္ဓာတွေလည်းဒီတိုင်းပဲနာမ်ခန္ဓာတွေလည်းဒီတိုင်းအဲ့ဒီမှာပူလာလေးကတခါလဲသူ့ဟာသူဖြစ်ပေါ်လာလိုက်ဒီကရှုသိလိုက်မရှိတော့ဘူးပြတ်သွားလိုက်နောက်တစ်ခါပူမှုအတိတ်ကလေးဖြစ်ပေါ်လာလိုက်ရှုသိလိုက်ပြတ်သွားလိုက်နောက်တစ်ခါပူမှုအတိတ်လေးဖြစ်ပေါ်လာလိုက်မြဲတာတွေ့သလားမမြဲတာတွေ့သလားမမြဲပါဘူးတိချာကြည့်နေတော့အဲ့ဒီပူလာလေးကိုတိချာဆက်ပြီးတော့ကိုကဇွဲနဲ့တိချာဆက်ရှုနေတယ် ရှုနေတဲ့ခန္ဓာကြတော့ဒီပူမူလေးကိုရှုရင်းရှုရင်းနဲ့ပဲဒီပူမူလေးကတဖြည်းဖြည်းနေကျင့်ကျင့်သွားလိမ့်မယ်လက်ထောက်လောက်ပူတဲ့ပူလေးကနေပြီးတော့စိုးစိုးကလက်တဝန်းလောက်အပူကနေတဖြည်းဖြည်းဆုသွားတယ်မူဝိုင်းလောက်မှဝိုင်းလောက်တဖြည်းဖြည်းလက်ထောက်စားလောက်တဖြည်းဖြည်းလက်သန်းထောက်စားလောက်တဖြည်းဖြည်းအတထောက်စားလောက်ဒီပူမှုဝေဒနာကြီးကကြီးလာတာလားတိုးပွားလာတာလားညှော်နေသွားတာလားညှော်နေတာတဖြည်းဖြည်းတဖြည်းဖြည်းတိတိတိတိသွားတယ် နောက်ဆုံးရှုကြည့်နေရင်လည်းပဲအဲဒီခံစားမှုတွေကလုံးဝမရှိတော့ဖောက်ပြန်မှုတွေဒါလည်းပြတ်သွားတယ်။အဲလိုကုံဆုံးချုပ်ပြောက်သွားတဲ့သဘောလေးထိအောင်တကယ်ဆွဲကောင်းကောင်းနဲ့ရှုရင်ဝေဒနာလွန်မြောက်သည်ထိအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဝေဒနာလုံးဝလွန်မြောက်သွားနိုင်တယ်။ယောဂီဘက်ကသိခံမှုတော့အရင်တရားဘာကိုရင်ထားမလဲသိခံမှုဒီကုသိရမခံနိုင်ဘူး။ပြောင်းခြင်းနေတာပဲရွှေ့ခြင်းနေတာပဲ ဝေဒနာပေါ်လာပြီဆိုရင်ဒီခါလေကိုမလိုချင်တာကြီးရလာတော့စိတ်ကလည်းပြက်ဒေါသလည်းထွက်ဒါကိုကိုကသိခံပြီးတော့ဇွဲကောင်းကောင်းနဲ့ရှုသွားရင်ဒီဆင်းရဲတဲ့ဒုက္ခဝေဒနာကြီးမလွန်မြောက်နိုင်ဘူးလားလွန်မြောက်နိုင်အဲ့ဒီဝေဒနာကိုရှုတဲ့နည်း၃နည်းရှိတယ်ဘယ်နှနည်းရှိလဲ၃နည်းရှုပြီးတော့ဘယ်တဲ့နည်းဟာပထမတနည်းကတည့်ရဲ့ရှုမှတ်ပြီးတော့ပယ်ပါတယ် ပထမတနည်းကဘယ်လိုရှုမှတ်မလဲဒါလည်းရှုမှတ်ပါဘူးကိုယ်ကလည်းဝေဒနာယောဂီကလည်းယောဂီပဲရှုမှတ်မယ်ဝေဒနာကလည်းခန္ဓာရှိရင်ဘာဖြစ်မလဲပေါ်မယ်ယောဂီကလည်းပေါ်တာရှိရင်ဘာလုပ်မလဲရှုမယ်အဲ့လိုသူလည်းသူ့လိုသူလိုကိုယ်လည်းကိုယ်လိုကိုယ်လိုပြီးတော့အဲ့ဒီမှာတန့်ရိုက်ဟိုကပေါ်လိုက်တရားရှုလိုက်ဒီဟောပေါ်လိုက်တရားရှုလိုက်အဲ့လိုဓက်ကဓက်ကဓက်ကဓက်ကရှုသွားရင်ကနေပြီးတော့စိုးစိုးကဘုန်းကြီးပြောတဲ့အတိုင်း သူ့ရဲ့အမှန်တဘာဝတွေအကုန်လုံးမြင်လာမယ်နောက်ပြီးတော့ဒီဝေဒနာရဲ့ဖြစ်ဖြစ်တွေမြင်လာမယ်နောက်ဆုံးဝေဒနာလေးကတဖြည်းဖြည်းပြီးပြီးဝေးပြီးတော့အကုန်ဆုံးချုပ်ပြောက်သွားတဲ့သဘောတည်းတရားသက်ဝင်သွားမယ်အဲ့ဒီလိုဝေဒနာကိုတက်ရိုက်ရှုမှတ်ပြီးတော့ပယ်ရင်းနည်းတနည်းနောက်ဒုတိယနည်းကအရှုခံကိုရှုပြီးတော့ဝေဒနာကိုခွာထားတယ်ဥပ္ပခာပြုတာဝေဒနာဘက်ကိုအာယုံမပြုဘဲနဲ့မိမိအရှုခံဘက်ကိုအာယုံပြုပြီးရှုတယ်တခါတည်းမှာဝေဒနာကထင်ရှားလာလို့ဝေဒနာကိုရှုတယ် အဲ့ဒီဝေဒနာကိုတခါတရံမှာမရှုတော့ဘဲနဲ့ကိုယ်အရှုပံကံဘက်ကိုပြန်ရှုတယ်သူ့ကိုဒိဋ္ဌိရှုတာလိုက်တယ်တကယ်လို့ကိုယ်အရှုပံအာယုံပေါ်မှာရှုစိတ်ကဆွဲဆွဲမြဲမြဲလေးရောက်သွားပြီဆိုရင်ပြန်ပြီးတော့ဝေဒနာပဲလှည့်ကြည့်လိုက်ဝေဒနာရှိသေးရဲ့လားရှိပါဘူးသူ့ကိုအာယုံမမပြူပဲနဲ့အာယုံမပြူတော့ဝေဒနာရှိတယ်လို့တော့မထင်တော့ဘူးကိုကအရှုခံအာယုံဘက်ကိုပဲအာယုံစိုက်ပြီးတော့ဒီပေါ်မှာအာယုံစိုက်နေသွားရင်ဟောဝေဒနာအလိုလိုသူ့ဟာသူ့ချုပ်ပြောက်သွားတယ်ဒါကအရှုခံကိုရှုပြီးတော့ပယ်တယ်နည်း ဘာကိုရှုပြီးတော့ပယ်တာလဲရှုပါရှုပြီးပယ်နောက်တစ်ချက်ကဘုန်းကြီးတို့မရှုနိုင်တော့ကိုကအရှုခံပဲရှုကြည့်တယ်မရဘူးဝေဒနာကပိုပြင်းထန်လာတယ်ပြင်းထန်လာတော့ဝေဒနာကိုပြန်ရှုတယ်ဝေဒနာရှုပြန်တော့လည်းပဲဝေဒနာကတူးတူးတူးတူးလာတယ်အဲ့ဒါနဲ့တခါပြန်ပြီးကိုရှုခံကိုပြန်ရှုတယ်ဝေဒနာကတူးတူးလာတော့ဘလို့မှသိခံနိုင်တဲ့စွမ်းအားမရှိတော့ဘူးဆိုတဲ့အခါကလည်းကြတော့ရှုမှတ်မှုလေးနဲ့ဝေဒနာကိုဖျောက်ပြန် ဣရိယာပုလေးနဲ့ပြောင်းပြီးတော့ဖြောင်းအောင်ဘာနဲ့ပြောင်းအောင်မလဲဣရိယာပုဒီအဲ့ဒါကိုတော့ရှုံးပေးလိုက်တဲ့သဘောပဲဘုန်းကြီးတို့စစ်တိုက်တဲ့ပုဂ္ဂိုလ်စစ်သားဟာဟိုဘက်ကလည်းလက်နဲ့ပြည့်စုံကိုယ်ကလည်းလက်နဲ့ပြည့်စုံတယ်တခါတစ်ဖက်နဲ့တစ်ဖက်စစ်တိုက်တဲ့တိုက်ပွဲလို့ပေါ့သူလည်းလက်နဲ့နဲ့ပဲကိုယ်လည်းလက်နဲ့ပဲဆိုတာရင်ဆိုင်တိုက်တာကောလားအဲ့ဒီရင်ဆိုင်တိုက်လို့မှသူ့ဘက်ကတိုက်ရိုက်ခိုက်ရိုက်တာလို့ကိုယ့်ဘက်ကနိုင်ရမယ်ဆိုရင်ခြုံခိုတိုက်ရတယ် ဘယ်လိုတက်ရလဲချုံခိုတက်ချုံခိုတက်ရချုံခိုတက်တယ်ဆိုတာသိုးသောကဘုန်းကြီးဝေဒနာကိုသူဥပ္ပခါလေးထားတာပြီးတော့ကိုယ်အရှုခံကို ပြန်ပြန်ရှုတဲ့နည်းပေါ့ကိုယ်ရှုခံလေးကိုပြန်ရှုလိုက်ဝေဒနာလေးကပြင်းထန်လာလိုက်ဝေဒနာလေးပဲအသားလေးသွားရှုလိုက်အဲဝေဒနာကပိုပြီးတိုးလာလိုက်ဒီခါကိုယ်ရှုခံပဲပြန်ရှုလိုက်ဒီမှာချုံခိုချုံခိုပြီးတော့တိုက်တဲ့သဘောအဲ့ဒီလိုပဲဘယ်လိုမှဒီမှာတိုက်လို့မနိုင်တော့ဘူးဆိုတဲ့အခါကျတော့မှအောင်မြင်စွာစုခွာခြင်းဆိုတာကကိုယ်မှဘာမှအထိကိမရှိဘဲနဲ့စုခွာနိုင်တယ် အခုလည်းပဲဝေဒနာကိုဘယ်လိုမှမတတ်နိုင်တော့ဘူးဆိုရင်ရှုမှတ်မှုလေးနဲ့ဝေဒနာကိုပဲပဲဖြောက်ပါအဲဣရိယာပုလေးပြောင်းပြီးတော့ရှုမှတ်မှုလေးနဲ့ဣရိယာပုကိုပြောင်းမှရွှေ့ပါအဲ့လိုဆိုရင်ဝေဒနာရှိသေးရဲ့နော်ရှိတော့ရှိတော့ဒီနေ့သုံးနေ့တနေ့နေ့နဲ့ကိုဝေဒနာကိုဖယ်သွားတယ်အဲ့လိုရှုမှတ်ရတယ်အဲ့လိုရှုမှတ်ရင်းနဲ့ပဲဝေဒနာကိုလုံရောက်ပြီးထီအောင်ကြိုးစားသွားတယ်အဲ့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်က မဟာတိတ္တတို့ဘာလို့ဆိုတာကြာစာယံလို့ဆိုတာဘုန်းကြီးတို့ဝတ္ထုကြောင်းတွေရှိပါတယ်ဒါဒီတိအောင်ဘုန်းကြီးမပြောတော့ဘုန်းကြီးပြောချင်တာလေးကဒေါမနတကိုပြောချင်တယ်ဘာကိုပြောချင်တာလဲဒေါမနတစိတ်ဆင်းရဲမှုစိတ်ဆင်းရဲမှုဆိုတာကိုယ်အလိုမကျရင်စိတ်တွေပါဖြစ်နေကိုယ်လိုပါမပြည့်ရင်ရောအဆင်းရဲဘူးလားဆင်းရဲပါဆင်းရဲကိုဖြစ်ခြင်းတဲ့အတိုင်းမဖြစ်ခြင်းရောမဖြစ်လာရင်ရောဘာဖြစ်လဲဆင်းရဲလာရတယ်အဲ့ဒီမှာစိတ်ရဲ့ဆင်းရဲမှုဟာ ဒီကိုဆင်းရဲမှုနဲ့တစ်စက်တည်းပါပဲခန္ဓာဆင်းရဲရင်စိတ်ကိုဆင်းရဲလာတာပါအဲ့တော့ဒီစိတ်ဆင်းရဲမှုဖြစ်ပြီဆိုရင်မြတ်စွာဘုရားဧကယနာမေကလို့ပြောတာတခုတည်းသောလမ်းဟာတဲ့စိတ်ဆင်းရဲမှုကိုလုံရောက်စေတဲ့လမ်းဒီလမ်းတစ်လမ်းလည်းရှိတယ်တဲ့ဒီတတိပဌာန်လမ်းမှာလွဲ၍ချမ်းရှိဘူးတဲ့ဒါမှမဟုတ်ဘုန်းကြီးတို့ယောဂီများလည်းစိတ်ဆင်းရဲမှုလေးတွေဒီမှာသားရှိတဲ့ပုဂ္ဂိုလ်ကသားကြောင့်သမီးရှိတဲ့ပုဂ္ဂိုလ်ကသမီးကြောင့် ပစ္စည်းရှိတဲ့ပုဂ္ဂိုလ်ကလည်းပစ္စည်းကြောင့်ယာရုကုန်တင်ရှိတဲ့ပုဂ္ဂိုလ်ကလည်းယာရုကုန်တင်ကြောင့်အမျိုးမျိုးပေါ့ဒီလိုဆင်းရဲလေးတွေဆိုတာကတော့ကိုယ်လုံးမပြေတိုင်းအဆင်မပြေတိုင်းစိတ်ဆင်းရဲမှုတွေဖြစ်ကြအဲ့လိုဆင်းရဲမှုတွေဖြစ်လာပြီဆိုရင်ဒီတတိပဌံတရားလေးကိုသာရိုးရိုးသေးသေးရှုပွားအထုကိုပါဒီတတိပဌံတရားအတိုင်းမှာဆရာသမားညွှန်ပြတဲ့အတိုင်းနိုင်နာပြီးတော့ကျင့်သုံးရင်စိတ်ဆင်းရဲမှုတွေလုံရောက်သွားနိုင်တယ်လို့မြတ်စွာဘုရားဟောတယ် အဲ့တော့မြတ်စွာဘုရားဟောတာတော့ဒီစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာမင်းတို့မြတ်စွာဘုရားလက်ထက်ကဟောကြားထားတဲ့တာရကတွေရှိတယ်အတိတ်ဝတ္ထုတွေသို့တော်ဘုန်းကြီးကပစ္စုပန်ဝတ္ထုတွေကိုယ်တိုင်တွေ့ကိုယ်တိုင်နားနဲ့ဆက်ဆက်ကြားရတဲ့ပစ္စုပန်ဝတ္ထုတွေပေါ့အဲ့ဒီပစ္စုပန်ဝတ္ထုကြောင့်လေးကိုဘုန်းကြီးကပြောပြခြင်းတယ်ဒါစိတ်ဆင်းရဲမှုတွေလွန်မြောက်ပုံအခုအဲ့ဒီအကြောင်းအရာကိုသိကျင်ရင်အခုဒီကနေ့ဘုန်းကြီးတို့သွားမေးလို့ရတယ် အဲ့ဒီပုဂ္ဂိုလ်ဟာဒီအမေရိကန်နိုင်ငံမှာရှိတယ်မက်ဆာချူးဆက်ပြည်နယ်မှာဘာရီဆိုတဲ့ကမ္မဋ္ဌာန်းဌာနရှိတယ်အဲ့ဒီဘာရီကမ္မဋ္ဌာန်းဌာနမှာဦးစီးပြီးတော့တရားပြသနေတဲ့ပုဂ္ဂိုလ်ဟာကမ္မဋ္ဌာန်းဆရာကြီးကဂျိုးဆက်ကိုစတိန်လို့ခေါ်တယ်သူ့မှာကမ္မဋ္ဌာန်းဆရာကြီးညောင်များစွာပဲတော့တန်အောင်မြင်တဲ့ကမ္မဋ္ဌာန်းဌာနကြီးဖြစ်ပါတယ်အဲ့တော့ဒီပုဂ္ဂိုလ်နဲ့ဘုန်းကြီးကဘယ်ချိန်မှတွေ့မှုတာလဲဆိုတော့လွန်ခဲ့တဲ့နှစ်ပေါင်း30ကျော်40ဝန်းကျင်လောက်က မြန်မာနိုင်ငံမှာသူရောက်လာဘယ်ကိုရောက်လာလဲဆိုရင်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကိုခုတွေ့ကိုရောက်လာကြအဲ့ဒီမှာသူနဲ့အတူနောက်ပါ20ကျော်ပါပါတယ်အဲ့ဒီမှာနောက်ပါ20ကျော်လောက်ပါအဲ့ဒီမှာမြန်ရန်ကုန်မြို့ကိုရောက်တယ်ရန်ကုန်မြို့မှာကျေးဇူးရှင်မာသီဆရာတော်ဘုရားကြီးမရှိဘူးအထက်ပိုင်းကိုခရီးကြွတယ်ဆိုတော့ဒီကစားကြီးကြွတယ်ဆိုတော့ဘုန်းကြီးတို့ဆရာတော်ဘုရားကြီးကတရင်ဝါလာချွတ်တာနဲ့ဒီပြိုင်နဲ့တည်း အဲ့ဒီမှာဖိတ်ဖိတ်ထားတဲ့နေရာဌာနတွေကိုဆရာတော်ဘုရားကြီးကသွားပြီးတရားကြီးချင်းချင်းပေးပါတယ်တရားကြီးဟောပြောပေးပါတယ်အဲ့လိုကြွတဲ့အခါကျတော့မန်းလေးကိုကြွတယ်ဆိုတော့ထေလန်နဲ့အဲ့ဒီဂျိုးဆက်ဂုစတင်တို့ဖွဲ့ကသူတို့မှလည်းဗီဇာက9ရက်ပဲရတာဖြစ်တယ်9ရက်ဗီဇာအဲ့ဒီ9ရက်ဗီဇာနဲ့လာရတာဆိုတော့ရက်တွေတိတ်ပြီးတော့နှောင်းလို့နေလို့မဖြစ်တဲ့အခါကျတော့သူတို့လေရင်ကိုပဲအပြတ်ငှားပြီးတော့မန္တလေးကိုလိုက်ကြတယ် အဲ့ဒီမှာမန္တလေးကိုလိုက်ကြတဲ့ခါကျတော့မန္တလေးကိုရောက်မန္တလေးမှာစိန်ပန်းရိပ်သာဆိုတာအဲ့ဒီကိုဒီမှာရန်ကုန်ကစကပြန်တယောက်ပါထည့်ပေးလိုက်ထည့်ပေးလိုက်တဲ့ကမန္တလေးစိန်ပန်းရိပ်သာကိုသွားတယ်မန္တလေးစိန်ပန်းရိပ်သာရောက်တော့လေလေယေရှုရှင်မာသီဆရာတော်ဘုရားကြီးဟာရွှေဘူဇတိရရွာကိုကြွသွားပြီဆိုတော့အဲ့ဒါနဲ့တခါတည်းသူတို့ဘယ်လိုလုပ်ရမလဲဆိုတော့ကားငါးမှပြင်မယ်ဆိုတော့ဟိုမန်းလေးကဖွဲ့ရကားငါးပေးလိုက်အဲ့လိုကားကြီးငါးပေးလိုက်တဲ့အခါကလည်းကြတော့ကားကြီးနဲ့သူတို့ ရွှေကိုစိတ်ခုံကိုလာခဲ့ကြအဲ့ဒီမှာကျေးဇူးတော်ရှင်မသည်ဆရာတော်ဘုရားကြီးစိတ်ခုံဇာတိရွာကိုရောက်လာတဲ့အခါကျတော့မြို့တွေမြို့တွေတီးတီးကရောကားတွေနဲ့လာကြဆရာတော်ဘုရားကြီးကိုလာဖူးကြတောရွာတွေတောရွာတွေကလည်းပဲမိမိတို့လှဲတွေနဲ့လာပြီးတော့ဖူးကြတရားနာကြပေါ့အဲ့ဒီမှာတောရွာဖြစ်တဲ့အတွက်လျှက်စင်ပြီးပြည့်စုံမရှိတဲ့အတွက်ကြောင့်မို့ နေ့ညနေပိုင်းမှာပဲ3နာရီလောက်ကတရားမွေးခြင်းပါပါတယ်2နာရီကျော်3နာရီလောက်အဲ့ဒီကနေပြီးတော့တရားမွေးခြင်းပါအဲ့လိုတရားမွေးခြင်းပါတဲ့အခါဒီနံပတ်ဝန်းကျင်နေတွေကနေပြီးတော့လာပြီးတရားနာကြတဲ့ပုဂ္ဂိုလ်တွေလဲနေဆိုတာခွင်းတို့ဟိုအပြင်းမှတမျိုးတစ်ခေါ်ကြီးလဲနေကားကြီးဆိုတာလည်းပဲဒီတိုင်းပဲအပြင်းမှအဲ့ဒါနဲ့ကျောင်းထဲမှာလူပဲဝင်လို့ရတယ် အဲ့ဒီမှာတရားဟောနေတယ်သူတို့လည်းပဲကာယီနဲ့ရောက်လာတယ်ရောက်လာတဲ့အခါကျတော့သူတို့ကာယီနဲ့ကြောက်ထီအောင်မလာနိုင်အဲ့ဒီမှာရောက်နိုင်တဲ့နေရာလောက်ပဲရောက်ပြီးတော့ကာကြီးပါရပ်ပြထားခဲ့ရပြီးတော့ခြေချင်းဆင်းလာအဲ့လိုခြေချင်းဆင်းလာပြီးတဲ့အခါကလည်းကြတော့ဆရာတော်ဘုရားကြီးကြောင်းတိုက်တယ်ဝင်လာတယ်လင်းနေနဲ့မြင်တဲ့ကောသူတို့ကတန်တော်ဖြစ်နေတယ်အဲ့ဒီမှာကြောင်းတိုက်တယ်ဝင်လာတယ်ဆိုရင်ပဲကြောင်းဝင်ကြီးတဝန်းလုံးဟာအလုံးလူတွေနဲ့ပြည့်ကျက်နေတယ် အဲ့ဒီမှာတိတ်ကံဟောတယ်တိုးတာကြီးတဲ့မှာကျွန်တော်လူတွေနဲ့အများကြီးပါလားဆိုပြီးတော့အဲ့ဒီမှာတရားနာနေကြတဲ့ပုဂ္ဂိုလ်ပြင်ပမှာနာနေတဲ့ပုဂ္ဂိုလ်တွေကလည်းဒီလိုနိုင်ငံသားတွေမြောင်များစွာမြင်ရတဲ့ခါကျတော့သူတို့ကလည်းအဆန်းတကျင်မြင်ရတဲ့ခါကျတော့အံ့ဩနေကြတယ်အဲ့ဒါနဲ့ဆရာတော်ဘုရားကြီးတရားပွဲပြီးတဲ့အခါသူတို့ကိုလည်းပဲဖွင့်လူကြီးတွေခေါ်ပြီးတော့ဘုရားနေရာချထားပေးတယ်ခတ္တနားစီတယ်တော့ဆရာတော်ဘုရားကြီးတရားဝတ်ပြီးတော့လည်းပဲဆရာတော်ဘုရားကြီးခိတ္တနာလို့အမောပန်ပြည်ပြီဆိုတဲ့ကံကြတော့မှ နိုင်ငံသားတွေလာတဲ့အကြောင်းကိုဆရာတော်ဘုရားကြီးရှင်းပြတော့ဆရာတော်ဘုရားကြီးကမေးတယ်ဒီမှာအိတ်ကြမှာလားတဲ့မေးပါတယ်မင်းတိုင်မှာဗျာလို့သူတို့ဟိုမှာလည်းပဲဒီဟိုတယ်မှာနေရကားရဆိုတော့အဲ့ဒီမှာ၃ရက်လောက်ချိန်ကုန်ခဲ့ပြီလို့ဆိုပါတယ်ဒါကြောင့်မို့ဒီမှာမအိတ်နိုင်ဘူးသူတို့ပြန်ရမယ်လို့ပြောပါတယ်ဒီလိုဆိုရင်တဲ့ခေါ်လိုက်ဆိုတော့ဘုန်းကြီးကအဲ့ဒီမှာခေါ်ပေးပါတယ်ခေါ်ပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာဂျိုးဆက်ကိုစတိန်ကသူကိုယ်တိုင်သူ့ကိုယ်သူမိတ်ဆက်ပါတယ် တပည့်တော်ညီဂျိုးဆက်ကိုစတိတ်မှာဗျာဆိုပြီးတော့ဆရာတော်ဘုရားရဲ့ရန်ကုန်မာသီသာသနာရိပ်သာကြီးမှာနှစ်ကြိမ်တိုင်တိုင်သူတရားဝင်ပူပါလေလူဘဝနဲ့လည်းဝင်ပူပါလေရဟန်းဝတ်ပြီးတော့လည်းဝင်ပူပါလေသူ့ရဲ့ပထမကမ္မဒန်းဆရာအိန္ဒိယနိုင်ငံကအမျိုးသမီးကမ္မဒန်းဆရာကြီးပါနာမည်နဲ့တကွပြောပြပါလေအဲ့ဒီအမျိုးသမီးကမ္မဒန်းဆရာကြီးထံမှာသူနှစ်စဉ်တရားဝင်တယ်စိတ်ဝင်စားတယ်အဲ့ဒီမှာသူဟာကမ္မဒါနာစီယ လုပ်ဖို့ကမ္မဋ္ဌာန်းဆရာလုပ်ဖို့ရည်ရွယ်တယ်ဆိုတဲ့အခါကျတော့အဲ့ဒီမှာကမ္မဋ္ဌာန်းဆရာမကြီးကဒီလိုဆိုရင်မင်းကဆရာပြည့်တီအောင်လုပ်ချင်တဲ့ပုဂ္ဂိုလ်ဆိုတော့မတို့ဂုရုကြီးရှိတယ်အဲ့ဒီဂုရုကြီးထံသွားရမယ်ပြန်มาလဲဆိုမြန်မာနိုင်ငံကိုသွားရမယ်ဆိုပြီးတော့ညွှန်ကြားလိုက်တဲ့အတွက်ကြောင့်သူဆရာတော်ဘုရားကြီးထံမှာရောက်ပြီးတော့နှစ်ကြိမ်တိုင်တိုင်လူဘဝနဲ့ရောယဟန်ဘဝနဲ့ရောတရားအထုတ်ပူပါတယ်အခုသူဟာအမေရိကန်နိုင်ငံမက်ဆာချူးဆက်ပြည်နယ်မှာ ဘာတွေဆိုတဲ့ကမ္မဋ္ဌာန်းဌာနကြီးတခုတည်ထောင်ပြီးတော့သူတရားပြနေတာအခုဆိုရင်နှစ်နှစ်ရှိသွားပါပြီသူလျှော့ပါအဲ့လိုလည်းနှစ်ရှိသွားပါပြီဒါကြောင့်သူ့ရဲ့တရားပတ်ဒီမှာတရားအထုကြတဲ့ပုဂ္ဂိုလ်ရန်ယောဂီတွေဒီလိုဒီလိုရှိပါလေဒါကသူ့ရဲ့လက်ထောက်ကမ္မဋ္ဌာန်းဆရာဖြစ်ပါလေလက်ထောက်ကမ္မဋ္ဌာန်းဆရာကိုလည်းမိတ်ဆက်ပေးပါအဲ့လိုမိတ်ဆက်ပေးပြီးတော့သူဟာသူလိုလားတဲ့တောင်းဆိုချက်တစ်ခုကိုဆရာတော်ဘုရားကြီးထံတောင်းလာတာ တပည့်တော်နှစ်နှစ်ရှိသွားပါပြီဆရာတော်ဘုရားကြီးရဲ့ကမ္မထန်နေ့အတိုင်းသူသူတင်ညွန်ပြနေတာဒါကြောင့်ဆရာတော်ဘုရားကြီးကိုတော်တိုင်းသူ့ကိုကမ္မထန်လာစရိယခန့်အပ်တယ်ဆိုရက်အတိမတ်ပြုမှုလေးကိုသူလိုလားပါလေဆိုတော့တောင်းဆိုတော့ဆရာတော်ဘုရားကြီးကလည်းဘုန်းကြီးဆရာတော်ဘုရားကြီးရဲ့လက်တိုင်မိကိုဘုန်းကြီးကယူပေးပါတယ်ယူပေးပြီးတော့တစိမ့်တုံးနေပါတယ်မရှိပါဘူးတော့မှာဆိုတော့အဲ့ဒါနဲ့ဆရာတော်ဘုရားကြီးကလက်ရင်းနဲ့ရေးပြီးတော့သူတို့နှစ်ဦးစလုံးနဲ့ကမ္မထန်ဆရာနှစ်ဦးစလုံးကို ဆရာတော်ဘုရားကြီးဟာကမ္မဋ္ဌာန်းဆရာဖြစ်နေအတိမပြုသည်ဆိုပြီးတော့သူတို့ကိုအတိမပြုပေးလိုက်ပါအဲ့ဒါပြီးတဲ့အခါကလည်းကြတော့မှသူ့ရဲ့ယောဂီတွေနဲ့မိတ်ဆက်ပေးပါဒီပုဂ္ဂိုလ်ဟာဘယ်ပြည်နယ်ကပါအမေရိကန်နိုင်ငံဒီပုဂ္ဂိုလ်ကဘယ်ပြည်နယ်ကပါဒီပုဂ္ဂိုလ်ကဘယ်နိုင်ငံကပါဒီပုဂ္ဂိုလ်ကဘယ်နိုင်ငံကပါနိုင်ငံစုံကဒါအမေရိကန်တနိုင်ငံလေးကမဟုတ်ပါဘူးတဲ့နိုင်ငံစုံကသူတို့ရဲ့တောင်းဆိုမှုကြောင့်ဒီပြည်တော်ဆရာတော်ဘုရားကြီးထံလာပြီးတော့ဖူးမြော်ရောက်ရတဲ့အကြောင်း ဘာကြောင့်သူတို့တောင်းဆိုတယ်လဲဆိုရင်ဒီပုဂ္ဂိုလ်ဟာတဲ့စီးပွားရေးလုပ်ငန်းရှင်ကြီးပါအဲ့ဒီမှာစီးပွားရေးလုပ်ငန်းတွေပျက်စီးသွားလို့ဒေဝါလီခံရတဲ့အဆင့်မျိုးရောက်သွားပါလေအဲ့လိုဒေဝါလီခံရတဲ့အဆင့်မျိုးရောက်သွားတဲ့အခါကလည်းကြတော့သူဟာစိတ်တွေအင်မတန်ဆင်းရဲပြီးတော့မိမိကိုယ်ကိုမိမိတေခြင်းစိတ်တွေပေါက်နေတယ်လူလောကကြီးထဲမှာမနေခြင်းတော့ လူလောကကြီးနဲ့မနေကျင်လောက်အောင်တည်ကျင်တဲ့စိတ်တွေပေါက်လောက်အောင်ဖြစ်တယ်ဆိုတာစိတ်ဆင်းရဲမှုဟာနည်းနည်းလေးဆင်းရဲတာလားအများကြီးဆင်းရဲတာလားအများကြီးဆင်းရဲတာနည်းနည်းလေးစိတ်ဆင်းရဲရင်တောင်မှဘုန်းကြီးတို့အဲ့လိုပျော်ရလားမပျော်ပါဘူးစားလို့ရောဝင်ရလားဝင်ပါဘူးမဝင်ဘူးနည်းနည်းလေးစိတ်ဆင်းရဲရင်တောင်မှအတော်ဆင်းရဲတယ်အခုသူကတည်ကျင်လောက်အောင်ဆင်းရဲတယ်ဆိုတဲ့အခါကျတော့အများကြီးကိုဆင်းရဲတယ်အဲ့ဒီအများကြီးဆင်းရဲတဲ့ပုဂ္ဂိုလ်သူ့ကို ဒီမှာဆရာတော်ဘုရားကြီးနဲ့မိတ်ဆက်ပြီးတော့ရောက်ထားတဲ့ခါကျတော့ဒီပုဂ္ဂိုလ်ဟာတဲ့တပည့်တော်ရဲ့တရားစခန်းကိုသူ့ရဲ့မိတ်ဆွေကနေပြီးတော့ပို့ပေးလိုက်ပါလေပို့ပေးလိုက်တဲ့အခါကျတော့တပည့်တော်ဆရာတော်ဘုရားရဲ့တတိပ္ပံဤအတိုင်းသူတို့ကိုတရားတွေရှုမှတ်ပွားများအထုပ်ပုံတွေရှင်းစင်နေတဲ့အတိုင်းတပည့်တော်ရှင်းခိုင်းအထုပ်ခိုင်းတဲ့အခါဒီပုဂ္ဂိုလ်ဟာရပ်ပေါင်း30ကျော်လောက်နဲ့တူပါတယ်သူရက်တွေပါပြောပြပါအဲ့ဒီမှာသူ့ရဲ့ စိတ်ဆင်းရဲမှုတွေလွန်မြောက်သွားဖို့လေသူပြောလာပါတယ်ဘုရုံးကသူသိကျင်တဲ့စိတ်တွေခုမသိကျင်တော့ဘူးသူစိတ်ဆင်းရဲမှုတွေသူ့မှာလုံးဝမရှိတော့ဘူးစိတ်တွေကကြီးကြီးလင်းလင်းနဲ့ဖြစ်နေပြီဒီအကြောင်းကိုသူပြောပြပါလေဒီအကြောင်းကိုပြောပြပြီးတော့မှသူဟာဘာကြောင့်ဆရာတော်ဘုရားကြီးကိုယ်တိုင်ကမေးပါတယ်ဘာကြောင့်မသိကျင်တာလဲမေးပါတယ်သူဒီတရားတွေကိုဆက်လက်ပြီးတော့အဆင့်မြင့်မြင့် ဆင်းရဲတဲ့ဉာဏ်တွေကိုရသည်တိအောင်သူအထုတ်ခြင်းနဲ့ဆန္ဒတွေရှိနေပါလေတဲ့ဒါကြောင့်သိခြင်းနဲ့စိတ်တွေမရှိတော့ဘူးတဲ့စိတ်တွေချမ်းသာသွားပြီအဲ့ဒီမှာသူဒီတရားကိုမိတ်ဆက်ပေးတယ်နောက်တရားသူကအိမ်အောင်ရေးမတန်ရမှုနောက်တစ်ယောက်ကလည်းအိမ်တော်ကြီးမတန်ရမှုကြောင့်သူဟာကိုကိုကိုတောင်တေချောင်းကြံမိပါတယ်ဒါပေမဲ့မသိမိမသိလိုက်ဘူး အဲ့ဒီကြောင့်မို့သူ့ရဲ့မိတ်ဆွေတူကနေပြီးတော့ဒီရိတ်တာကိုပို့ပေးတယ်လေသူလည်းပဲဒီတိဋ္ဌံတရားတွေအထုတ်တဲ့ခါကျတော့အဲ့ဒီမှာသူကလည်းပဲသိကျင်တဲ့စိတ်တွေလုံးဝမရှိတော့ဘူးဆိုတဲ့အကြောင်းလေးကိုတင်ပြတယ်။ဘာကြောင့်မသိကျင်တော့တာလဲစိတ်တွေချမ်းသာသွားပြီ။ဒီတရားကတကယ်စိတ်ဆင်းရဲမှုတွေကိုတကယ်ကိုလုံရောက်သွားစေနိုင်တယ်ဆိုတာကိုသူတို့လက်တွေ့အခုလက်တွေ့ရပြီဆိုတဲ့အကြောင်းဒါကြောင့်မို့ဒီလောက်စိတ်ချမ်းသာမှုပေးနိုင်တဲ့နိလန်းတွေကို သူတို့ကမေးပါတယ်ဒီနီလန်းကြီးဆရာကြီးဘယ်ရရလဲဆိုတာမေးပါတယ်မေးတဲ့အခါမှာသူကမြန်မာနိုင်ငံကရတယ်ဒီလိုဆိုရင်မြန်မာနိုင်ငံမှာဒီတရားနီလန်းကြီးပေးတဲ့ကုသိုလ်ကြီးရှိပါသေးလားလို့မေးတဲ့အခါကုသိုလ်ကြီးရှိသေးတယ်ဆိုတဲ့အကြောင်းပြောတော့ဒီလိုဆိုရင်ဒီကုသိုလ်ကြီးကိုသူတို့ဖူးတွေ့လိုပါတယ်ဒါကြောင့်မြန်မာနိုင်ငံကိုလိုက်ပို့ပေးပါလို့တောင်းဆိုတဲ့အတွေ့ဆရာကြီးဂျိုးဆက်ဘုစတင်ကတပည့်တော်သူတို့ကိုလိုက်ပို့ပေးရပါတယ်ဆိုတဲ့အကြောင်းကိုပြောပြတယ် နောက်အခြားအခြားပုဂ္ဂိုလ်တွေကလည်းပဲသူတို့ရဲ့ကိုယ်တွေသူတို့ဒီမှာခံစားချက်တွေအကုန်လုံးဆရာတော်ဘုရားကြီးကိုတင်ပြကြရရှုပ်ထားကြတယ်အဲ့ဒီအချိန်မှာပဲဆရာတော်ဘုရားကြီးကဟိုတူတယောက်ကိုဟိုသူပြောတာလေးကိုဆန်းဆန်းပြပြသူတကယ်ကိုဟာလောက်တာလေးကိုပြောတဲ့အခါကျတော့သူ့ကိုတေချာမော့ပြီးမျက်နှာကြည့်တယ်ဆရာတော်ဘုရားကြီးကများသောအားဖြင့်မျက်နှာချနေတာများအဲ့ဒီမှာမျက်နှာပဲမော့ကြည့်လိုက်တဲ့အခါကျတော့ဟိုတကားပေါက်စီကိုလှမ်းတွေးလိုက်အဲ့ဒီမှာလူတွေကတကားပေါက်တွေကနေတွဲတန်းခုံပြီးတော့တခါလေးပြုတ်ကျိ ပြုတ်သိလို့အဲ့ဒီမှာတိုးကြည့်နေကြဆရာတော်ကြီးအဲ့ဒီဘက်မှာမြင်လိုက်တော့ဟိုကဘာတွေတော့နဲ့မေးတော့လူတွေပါဗျာလို့ဘုန်းကြီးကပြောလိုက်ဘာလို့ကြာတော့လဲဒီကနိုင်ငံသားတွေမမြင်ဘူးလို့သူတို့ကြည့်ကြတာပါဗျာဆိုတော့ဩဒုက္ခများလိုက်တာနောက်အဲ့ဒီကြည်ရင်ကနေလှည့်ကြည့်လိုက်တော့ဟိုကမှတစ်ပင်မော်ရီရောဘာရောတက်ကြည့်တစ်ပင်မော်ကတက်မှဒီဆရာတော်ဘုရားကြီးရဲ့အကြောင်းအပေါက်ကနေပြီးတော့ကြည့်ကြတာဟိုသူကတကားပေါက်ဒီတင်းပေါက်ကနေ အဲ့လိုဆိုတော့အန္တရာယ်များလိုက်တာတဲ့ကေကေကေကေဒီလိုဆိုရင်တဲ့အဲ့ဒီမှာဂျိုးဆက်ကိုစတိန်နဲ့အဖွဲ့ကိုခေါ်သွားတယ်ခေါ်သွားပြီးတော့ဓမ္မယုံမှာခေါ်သွားပြီးတော့သူတို့ရဲ့ကိုယ်တွေ့တွေကိုယ်တိုင်အားထုတ်တဲ့ကိုယ်တွေ့ကြုံမှုတွေကိုသူတို့ပိဋကကိုပြောပြခိုင်းလိုက်ဆိုပြီးတော့အဲ့ဒီမှာပို့လိုက်တယ်ဒီလိုတက်ကြည်နေတာတွေပါလေအန္တရာယ်များလို့ဆရာတို့ရဲ့အဲ့ဒီမှာသူတို့လည်းတွေ့ရအောင်သူတို့ပြောတာတွေလည်းမြင်ရအောင်ကြားရအောင်ဆိုပြီးတော့အဲ့ဒီမှာလွတ်လိုက်တဲ့ခါကြတော့မှ ဂျိုးစင်ကိုစရိမ်ကနေပြီးအကုန်လုံးသူ့လူတွေနဲ့မိတ်ဆက်ပေးပြီးတော့စောစောကပြောတဲ့ပုဂ္ဂိုလ်တွေကသူတို့ကဒီတရားတွေကိုဒီဆရာတော်ဘုရားကြီးဒီဂုရုကြီးကိုဒီဂုရုကြီးထံကတရားတွေကိုအထောက်အလို့သူဟာဟိုတုန်းကဆိုရင်စီးပွားတွေပြတ်သွားလို့တည်ခြင်းလောက်အောင်ဆင်းရဲတယ်အခုကျွန်တော်မှစိတ်ဆင်းရဲမှုတွေလုံးဝမရှိတော့ဘူးဒီတရားတွေကစိတ်ဆင်းရဲမှုတွေကိုအကုန်လုံးမြောက်စေတယ်ပေါ့ဒါဟိုကအင်းအောင်မိသားစု ပျက်စီးတဲ့ပုဂ္ဂိုလ်ကလည်းပဲဒီအတိုင်းပဲသူ့ရဲ့စိတ်ဆင်းရဲမှုတွေကိုယ့်ရဲ့အတွေ့အကြုံတွေကိုကိုယ်တွေ့တွေပြောကြပြောကြပြီးတဲ့အခါကလည်းကြတော့ဘာပြောလဲလို့ဆိုတော့ခမည်းတော်ကတိတ်ကံကောင်းကြတယ်ဒီလိုဂုရုကြီးနဲ့နိနိနန္ဒနေရဂုရုကြီးရဲ့အဆုံးအမတွေဂုရုကြီးရဲ့တရားတွေကိုခမည်းတော်အနေအမြဲတမ်းနာခွင့်ရတိတ်ကိုကံကောင်းကြတဲ့ပုဂ္ဂိုလ်ကြီးပဲကျွန်တော်တို့မှာတော့ကြည်စံဂုရုကြီးကိုတွေ့ဖို့အတွက်ကျွန်တော်တို့ဟာဒီမိုင်ပေါင်းများစွာဒီမြန်မာနိုင်ငံကိုရောက်အောင်လာခဲ့ရတယ် ရောက်ပြန်တော့လေဂုရုကြီးရှိတဲ့နေရာတိအောင်ကျွန်တော်တို့လေရင်နဲ့ကားနဲ့အတန်တန်ကျွန်တော်တို့လာခဲ့ရခင်ဗျားတို့တိတ်ကံကောင်းတယ်ခင်ဗျားတို့နိုင်ငံဒီတတိပဋ္ဌာန်တရားအကောင်းဆုံးထွက်ကုန်ပါပဲမြန်မာနိုင်ငံရဲ့ထွက်ကုန်ဟာဗာတရားလေတတိပဋ္ဌာန်တရားတတိပဋ္ဌာန်တရားဘုန်းကြီးတို့မြန်မာနိုင်ငံရဲ့အကောင်းဆုံးထွက်ကုန်ပဲ ဒီအကောင်းဆုံးထွက်ကုန်ဟာကဘာတိအောင်ဒီတရားတွေသာအလုံးကဘာသူကဘာသားတွေသာချင့်ကြံအထုခွင့်ရမယ်ဆိုရင်တဲ့ကဘာကြီးတစ်ခုလုံးအလုံးငြိမ်းချမ်းသွားမယ်လောကမှာဆင်းရဲတယ်စိတ်ဆင်းရဲတယ်ဆိုတဲ့ပုဂ္ဂိုလ်မရှိနိုင်ဘူးတဲ့ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဗုဒ္ဓဘာသာဝင်မဟုတ်တဲ့တခြားဘာသာကြားဖြစ်တဲ့ပုဂ္ဂိုလ်တွေတောင်မှဒီတရားတော်အတိုင်းလိုက်နာပြီးတော့ဆရာညွှန်ကြားတဲ့အတိုင်းလိုက်နာပြီးကျင့်သုံးအားထုတ်တဲ့အတွက် ကိုဆင်းရဲတွေရောစိတ်ဆင်းရဲတွေရောအလုံးမလွန်မြောက်ကြဘူးလားမလွန်မြောက်ပါဘူးဒါဘုန်းကြီးတို့ယောဂီများအခုဒီနေ့ဂျိုးဆက်ကိုစတိန်ဆိုတာရှိသေးတယ်ဒီနေ့မက်ဆာချူးဆက်ပြည်နယ်မှာဘာလီဆိုတဲ့ကမ္မဋ္ဌာန်းဌာနကြီးမှာတရားပြတယ်အဲ့ဒီဘာလီကမ္မဋ္ဌာန်းဌာနကြီးမှာဘုန်းကြီးရောက်သွားတယ်အဲ့ဒီမှာသူ့ကိုဘုန်းကြီးကတွေ့တယ်ဟိုပထမသူ့ရဲ့ကမ္မဋ္ဌာန်းဌာနကြီးရိတ်တာဌာနကြီးကဧကပေါင်း300ကျော်ရှိတယ် အဲ့ဒီဧကကြောင့်300ကျော်မှာနံပါတ်1ဘုန်းကြီးတို့ပထမဦးဆုံးဝင်ရမယ့်ဌာနလိလာရေးဌာနအဲ့ဒီဌာနမှာတလလည်း10ရက်10ရက်တရားစခန်းရှိတယ်လူ35ဦးလက်ခံတယ်အဲ့ဒီမှာတရားနဲ့စပ်လို့လိလာခြင်းနဲ့ဆိုရင်အဲ့ဒီမှာလာပြီးတရားဝင်ပါတရားဝင်ပြီးအထုတ်ကြည့်ပါတရက်ပဲလိလာလိလာနှစ်ရက်ပဲလိလာလိလာ तू ကတော့တလမှာဘယ်နှစ်ရက်ရှိတယ်10ရက်ပဲရှိတယ် အဲ့ဒီကနေပြီးတော့ဒုတိယတရားစခန်းကိုဘုန်းကြီးတောင်းခဲ့တယ်ပထမတရားစခန်းမှာကျိုးဆက်ကိုစတင်ရှိဘူးဆိုတော့ဒုတိယတရားစခန်းမှာရှိနေတော့ပါတယ်ဆိုတော့ဘုန်းကြီးဒုတိယတရားစခန်းကိုသွားတယ်အဲ့ဒီရောက်သွားတဲ့အခါမှာယောဂီတရားလက်ခံတယ်ဘယ်လောက်လက်ခံလဲယောဂီတရားလက်ခံတယ်အဲ့ဒီမှာရက်ရှိဆရာသမားသဘောကျတည်အောင်ကိုကိုယ်တိုင်သဘောကျကျင့်တဲ့လောက်ဒီတည်အောင်အထောက်ရတဲ့ဌာနဖြစ်ပါတယ် ဒီပထမတရားစခန်းကကိုကျင့်တတ်လို့ဒီတရားကိုအားထုတ်တော်မယ်သဘောကျပြီဆိုရင်ဒီဒုတိယတရားစခန်းကိုရောက်လာပြီဆိုရင်ရစ်စီအားထုတ်ရတကယ်လည်းကြိုးစားရတယ်တူနဲ့တူစကားမပြောအောင်တူနဲ့တူဘာမှစကားပြောတာလည်းမရှိတော့အဲ့ဒီမှာတရားကိုပဲဒီဇိုင်းမှမှထိုင်ရင်လည်းရှုမှတ်တယ်ရရင်လည်းရှုမှတ်တယ်သွားရင်လည်းရှုမှတ်တယ်လျောင်းရင်လည်းရှုမှတ်တယ်အခုဘုန်းကြီးတို့ယောဂီများရှုမှတ်နေတယ်လို့ပဲ အဲ့ဒီမှာအထူးပြုပြီးတော့ဘုန်းကြီးလေ့လာမိတာဈဉ်ညံလျှောက်เสียနေရာတွေဟောကန်ကြီးတွေအကုန်လုပ်ထားတယ်တရားထိုင်တဲ့ခန်းကတတ်တတ်ဈဉ်ညံလျှောက်တဲ့ဟောကန်တွေကတတ်တတ်အများစုပေါင်းလျှောက်တဲ့ဈဉ်ညံဟောကန်ကြီးတွေရှိတယ်၄50ရောက်လျှောက်တဲ့ဟောကန်တွေရှိတယ်၄5ရောက်လျှောက်တဲ့ဟောကန်တွေရှိတယ်နောက်ဆုံးတယောက်တည်းသီးသန့်လျှောက်တဲ့ဟောကန်ရှိတယ်တယောက်တည်းမှန်ကန်ကြီးနဲ့အဲ့ဒီမှာသီးသန့်ဈဉ်ညံလျှောက်တယ် အဲ့ဒီမှာဘုန်းကြီးကိုယ်တိုင်အဲ့ဒီမှာမေးတဲ့ခါကျတော့ဂျိုးဆက်ကုစတိန်ကိုမေးတော့ဆရာကြီးကလုံများတယ်တဲ့ကံကောင်းရင်တော့တွေ့ရမယ်အခုအထက်တရားစခန်းမှာများရှိမလားမသိဘူးလို့ဘုန်းကြီးကိုဖြေပါတယ်အဲ့ဒီမှာဖြေတဲ့အခါကျတော့ဖြေနေတော့မယ်ဟိုဘက်ကခဏလန်းစီကနှစ်ယောက်လာတာတွေ့တဲ့အခါကျတော့အဲ့ဒီဘုန်းကြီးကိုဖြေပေးတဲ့ယုံတာဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ဟာရှင်ဘုရားတိတ်ကံကောင်းတယ်တဲ့ဟိုမှာဂျိုးဆက်ကိုစတဲ့ဆရာကြီးလာနေပြီ အဲ့ဒီမှာသူဘုန်းကြီးရဲ့စကားပြန်ကဘုန်းကြီးနာမည်ဒေါက်တာဆန်သူကနေပြီးစကားပြန်ပေးနေတယ်အဲ့ဒါနဲ့ဘုန်းကြီးတွေပဲသူသူတို့နေရာထိုင်နေပေးတာနဲ့ဘုန်းကြီးအေကမ်းမှာထိုင်နေထိုင်ပြီးတော့ဆောင်းအဲ့ဒီမှာသူတို့နှစ်ယောက်လာတဲ့ခါဝင်လာပြီးတော့အဲ့ဒီရုံးတန်ဝန်နဲ့စကားပြောတယ်စကားပြောတော့ရုံးတန်ဝန်ကဘုန်းကြီးတို့စီကိုလည်းပဲညွှန်ပြတယ်အဲဘုန်းကြီးစီကိုလည်းလှမ်းကြည့်တယ်ကြည့်ပြီးတော့သူပြောစရာရှိတာပြောပြီးတော့နောက်ကပါတဲ့ပုဂ္ဂိုလ်ကိုလည်းပဲသူတန်ဝန်နေပေးတယ်နဲ့တူပါတယ်အဲ့ဒီမှာလှုပ်လိုက်တယ် အဲဒီမှာဘုန်းကြီးစီလာပြီးတော့ရိုးသေးသေးဥချပြီးတော့ဘယ်ကလာပါလဲမေးတာပါဘယ်နိုင်ငံလာပါလဲဆိုမြန်မာနိုင်ငံကအဲဒီမှာပြောပြတယ်မြန်မာနိုင်ငံရောက်ရောက်ခုလာရောက်ခုပါလေတဲ့အချင်းချင်းရောက်ခုပါလေမာစီဆရာတော်ဘုရားကြီးထံမှာရောက်ဆိုတော့ဆရာတော်ဘုရားကြီးကမာစီရိတ်တာကြီးမှလည်းရောက်ခုပါလေတဲ့နောက်ဘောဆိုတော့ဟောနောက်ဟိုမှာတိုးရွာကြီးဒီရွာမှာတဲ့သူကရောက်ခုပါလေသူကပြောပြတယ် တော့ရည်ဒီပါမှာဆိုတော့အဲ့ဒီမှာမင်းတို့လာစဉ်ချိန်လုံးကလူပေါင်း20ကျော်ဟုတ်တယ်လူပေါင်း20ကျော်နဲ့ယောဂီတွေနဲ့လာခဲ့ရဆိုကြသူကပြောပါတယ်အဲ့ဒီချိန်လုံးကလို့မင်းဆရာတော်ဘုရားကြီးနားမှာမင်းတို့တွေ့ဖို့ဆိုဖို့ဆောင်ရွက်ပေးတာငါပါပဲလို့သူကပြောပြတယ်ဟာသူကလည်းနှစ်ပေါင်း30ကျော်40တခါမှမတွေ့ဘူးကွဲကွာနေတဲ့ပုဂ္ဂိုလ်တယောက်ခုလိုပြန်တွေ့ရတဲ့အတွက်တိတ်ကိုဝမ်းသာပါတယ်ဆိုပြီးတော့ဝမ်းမြောက်ဝမ်းသာလို့ကိုယ်စိတ်စကားတွေပြောပါတယ် စကားတွေပြောပြီးတော့သူကိုယ်တိုင်ဒီရိတ်တံလိုက်ပြပါတယ်သူ့ရဲ့ရိတ်တံကြီးထဲမှာအိခန်းတွေကစအကုန်လုံးတရားထိုင်ခန်းတွေရောပါရောအကုန်လုံးလိုက်ပြတယ်လိုက်ပြစကားပြောတနေရာရောက်ရင်ဘုန်းကြီးတို့ရက်ပြီးစကားပြောဟိုမှာအထက်တရားစခန်းရှိတယ်အထက်တရားစခန်းကိုလည်းပဲလိုက်ပြတယ်အထက်တရားစခန်းကိုလိုက်ပြရင်ကနေပြီးတော့လမ်းမှာတနေရာရောက်တဲ့အခါတစ်ခါတည်းမှာတော့တက်ပင်တွေပါနေလေဆိုတော့ဟိုမှာသားကောင်လေးတွေပါနေလေတမင်လေးတွေပါနေလေဟိုမှာပြေးလွှားနေကြတာရှိတယ် အဲ့တဲ့တခါတရံမှာရက်ပြီးတော့ဟိုအကောင်လောင်လေးတွေဟိုမလုပ်ရအောင်ဆိုပြီးတော့တခါရက်ပြီးစကားပြောတာသူတို့သွားကြည့်တာရှိတယ်သွားတယ်လမ်းသွားအောင်အဲ့လိုစကားပြောရင်းနဲ့ဘုန်းကြီးကမင်းရဲ့ဒီတရားရိပ်တာကြီးဘာကြောင့်အောင်မြင်တယ်လို့မင်းဆုံးဖြတ်တယ်လို့မိတယ်အဲ့တော့မင်းရဲ့တရားရိပ်တာကြီးဘာကြောင့်အောင်မြင်တယ်လို့မင်းစိတ်ထဲမှာဘယ်လိုဆုံးဖြတ်လဲဆိုတော့ ကျွန်တော်ကလာတဲ့ပုဂ္ဂိုလ်ယောဂီတွေကိုကျွန်တော်တို့တရားကစိတ်ချမ်းသာမှု အပြည့်အဝပေးနိုင်တယ်။ဘာကိုအပြည့်အဝပေးနိုင်တာလဲစိတ်ချမ်းသာမှု။အေးစိတ်ချမ်းသာမှုကိုအပြည့်အဝပေးနိုင်တယ်။ဒါကြောင့်ကျွန်တော်ရိတ်တာကြီးဟာအောင်မြင်တယ်။ဒီဒုတိယတရားစခန်းမှာဆိုရင်တဲ့ဘလောက်ထိအောင်ယောဂီများလဲဆိုရင်တဲ့နှစ်နှစ်စာကုန်ပြင်ပြည့်နေပြီတဲ့သူပြောတာ။ဘုန်းကြီး2009လုံးမှာသွားတော့မှာနှစ်နှစ်စာယောဂီစည်းရင်းနေပြည့်တာပြည့်နေပြီ ဒီယောဂီတရားလက္ခဏာချက်ချင်းဒီတရားဘုန်းကြီးတို့ဆယ်စကန်းလို့ပြည့်လို့လူတွေထွက်သွားလိုက်အဲနောက်တစ်သုတ်လက်ခံလိုက်ဒီလိုမဟုတ်ဘူးတရားထွက်မှတရားကိုစီနီယာလိုက်အကြောင်းကြားတရားထွက်မှတရားစီနီယာလိုက်အကြောင်းကြားတာဆိုတော့လူတွေကညုံများစွာစီရင်ပေးတာပြည့်နေပြီဟောမင်းသိအောင်မြင်တယ်ဘုန်းကြီးအထက်တရားစကန်းကရောဆိုတော့သူလိုက်ပြမယ်ဒါလည်းပဲတဲ့သူကပြောပြတာဘာပြောလဲဆိုတော့ဓမ္မောဟဝေရကတိဓမ္မစာလီပါ တရားကိုယုံကြည်စွာကျင့်သူကိုတရားကပြန်ဆုံးရှုံးတယ်အခုဒီဣဒ္ဓာကြီးကိုတဲ့လွန်ခဲ့တဲ့ဘယ်နှစ်ကဂျူးတထေကြီးတရားနာအထုတယ်တကယ်ကိုမီလီယနာဘီလီယနာတထေကြီးလာပြီးတရားအထုတယ်သူလည်းအထုတ်ရင်းနဲ့ပဲသူ့ရဲ့သူစိတ်ဆင်းရဲမှုဖြစ်တာပါဖြစ်တာဆိုတော့ဘာအကြောင်းရင်းဆိုတာသူသိဘူးလေသို့တော့စိတ်ချမ်းသာမှုအပြည့်အဝရပါတယ်တဲ့သူတရားထုတ်ရင် အဲ့ဒီမှာစိတ်ချမ်းသာမှုအပြည့်အဝရသွားတဲ့အတွက်မင်းတို့ဘာလုပ်ဖို့စိတ်ကူးလဲဆိုတော့ကျွန်တော်တို့ဒီလိုတက်တရားအချက်တရားစခန်းဒီကနေပြီးတော့ရက်ရှိအားထုတ်ပြီးတဲ့ပုဂ္ဂိုလ်ဟာမိမိရဲ့အထက်အထက်ဉာဏ်တွေအတွက်ဆက်ပြီးအားထုတ်ခြင်းရင်ပြီးတဲ့အားထုတ်နိုင်ဖို့အတွက်အဲ့ဒီလိုတရားရည်တာတခုလုပ်ဖို့ရည်ရွယ်ပါလေအဲ့လိုရည်ရွယ်ပါလေဆိုရင်ဒီလိုဆိုရင်မင်းတို့ကြိုက်တဲ့ပုံစံရောရှိပြီလားငါစီပြပါဆိုပုံစံနေ ဒီပုံစံဒီဆော့ဖို့အတွက်ပုံစံကိုပြပါဆိုတော့သူတို့အင်ဂျင်နီယာတွေနဲ့ပါတယ်လည်းလုပ်ပြီးအဲ့ဒီမှာတချို့ကိုပြတာပြတဲ့အခါကျတော့အေးအဲ့ဒီကမင်းတို့ကုန်ရင်တော့ကုန်ပြီစီဆောက်ကြဆိုပြီးတော့အဲ့ဒီတတိကအကုန်လုံးတူးတဲ့နဲ့တောင်းယူပြီးတော့ဆောက်ပါသို့တော့ပထမသူတို့ကိုဒီဟာဆောက်မယ်ဆိုပြီးလူတန်းတဲ့ပုံကိုယ်ကြီးရှိပါတယ်လို့ပြောတော့အဲ့လိုဆိုရင်အဲ့ဒီလူတန်းတဲ့ငွေနဲ့သုံးလိုက်ပါကျန်တာတွေကိုတော့နောက်ထပ်လူမခံတော့ဘဲနဲ့သူကပဲအာလုံးပြီးစီးလူမယ် အဲ့ဒီမှာလည်းယောဂီ30ကျော်40လောက်ဆက်နေနေစရာအခန်းတွေရောတရားဓမ္မခမ်းမတွေရောအဲ့ဒီမှာစားတော့ခမ်းမတွေရောအကုန်လုံးဒီထဲမှာဈဉ္ဉံခမ်းမတွေရောအပါဝင်ဆောက်ကြီးအကြီးကြီးပဲအဲ့ဒီမှာဘုန်းကြီးကဒီဂျိုးဆက်ကိုစလင်ကိုယ်တိုင်လိုက်ပြတယ်ဒီအဲ့ဒီနေရာမှာဆိုရင်ကိုယ်အခန်းထဲကိုဈဉ္ဉံရှောက်နိုင်လောက်အောင်အခန်းဟာအိတ်ခန်းဟာကျဲပြီးတော့ဈဉ္ဉံလမ်းမှာတခါလေအဲ့ဒီမှာပါတယ်အဲ့ဒီအခန်းတွေဒီအောင်ဘုန်းကြီးကိုလိုက်ပို့ပါတယ် ဒါဘာကြောင့်လဲဆိုရင်ဒီတတိပဌံတရားလာတဲ့ပုဂ္ဂိုလ်စိတ်ပင်မစိတ်ဆင်းရဲတဲ့ပုဂ္ဂိုလ်တွေဒီတတိပဌံတရားကစိတ်ချမ်းသာမှုပေးနိုင်သလားမပေးနိုင်ဘူးလားပေးနိုင်ပါဘူးဒါကြောင့်ဘုန်းကြီးကတော့ဒီတတိပဌံတရားကိုပြတဲ့အခါမှာဘုန်းကြီးရဲရဲအမှန်ခံတယ်ဘာကြောင့်ရဲရဲအမှန်ခံလဲဆိုမြတ်စွာဘုရားကိုယ်တိုင်ကလည်းပဲအမှန်ခံချက်မရဲဘူးလားရဲပါဘူးမြတ်စွာဘုရားကိုယ်တိုင်ကတော့ရဲရဲအမှန်ခံချက်ပေးတာတယ် ငါဘုရားဟောတဲ့ဒီသတိပဋ္ဌာန်တရားတွေကိုအားထုတ်လို့ရှိရင်မင်းတို့ကိုယ်စင်းရဲလဲခြုံငိမ့်မယ်စိတ်စင်းရဲလဲပါဖြစ်မယ်ခြုံငိမ့်နိုင်တယ်လို့မြတ်စွာဘုရားကိုယ်တိုင်ဟောကြားတာဒါကြောင့်အခုဘုန်းကြီးတို့လက်တွေ့တရားတွေပြသတဲ့အခါဆရာသမားညွှန်ကြားတဲ့အတိုင်းမလိုက်နိုင်ရင်တော့ဒီကျိုးကြီးရပါမလားမရပါဘူးဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့သာကြိုးစားအားထုတ်ရင် အဲ့ဒီစိတ်ဆင်းရဲမှုတွေကိုဆင်းရဲမှုတွေတကယ်လွန်မြောက်နိုင်မလားမလွန်မြောက်နိုင်ဘူးလားလွန်မြောက်နိုင်ပါဘူးဒါဒီကနေ့ဘုန်းကြီးကဒါပုံစံလေးထုတ်ပြတာဒီလိုပုဂ္ဂိုလ်တွေကဘုန်းကြီးတို့ဒီမှာအတိတ်ကဘုရားလက်ထက်ကဝတ္ထုတွေပြောရင်ဒါဘုရားလက်ထက်ကဟာလေဆိုပြီးဘယ်သူမှမေးစရာမရှိဘူးဒီနေ့ဘုန်းကြီးထုတ်ပြလိုက်တဲ့ပုဂ္ဂိုလ်ကဒီကနေ့ဒီအောင်တက်ရှိထင်ရှားမရှိဘူးလားရှိပါတယ်ရှိနေတယ်တကယ်လည်းလက်တွေ့လည်းတရားတွေပြနေတယ်အဲ့ဒါကိုသိကျင်ရင်တကယ်ဟုတ်သလားလို့မေးကြည့်ရင် သွားမေးလို့ရောစုံစမ်းလို့ရောမရဘူးလားရပါတယ်ဒီတကယ်လက်တွေ့မှာယုံမယ်ဆိုတဲ့ပုံကုမျိုးဟာအခုဘုန်းကြီးလက်တွေ့ပြလိုက်တာအဲ့တော့တကယ်စိတ်ဆင်းရဲမှုတွေကြုံတွေ့နေပြီဆိုရင်ဒီသတိပဋ္ဌာန်တရားအားထုတ်ရင်းနဲ့စိတ်ချမ်းသာမှုတွေမရနိုင်ဘူးလားမရနိုင်ဘူးစိတ်ဆင်းရဲမှုတွေမလွန်မြောက်နိုင်ဘူးလားလွန်မြောက်နိုင်ပါဘူးကဲဒါလေးဆိုမယ်ရဆိုပြီးတရားသိအောင်နော်ကိုယ်ဆင်းရဲကို ကုသိရဲ့ကိုချုပ်ငြိမ်လို့ချုပ်ငြိမ်လို့ဘယ်လန်းစဉ်ကိုလိုက်ရမယ်ဘယ်လန်းစဉ်ကိုလိုက်ရမယ်ကိုဆင်းရဲကိုကိုဆင်းရဲကိုချုပ်ငြိမ်လို့ချုပ်ငြိမ်လို့ပฏิပဌာန်လန်းစဉ်ကိုလိုက်ရမယ်ပฏิပဌာန်လန်းစဉ်ကိုလိုက်ရမယ်စိတ်ဆင်းရဲကိုစိတ်ဆင်းရဲကိုချုပ်ငြိမ်လို့ချုပ်ငြိမ်လို့ဘယ်လန်းစဉ်ကိုလိုက်ရမယ် မေလံစိတ်ကိုလိုက်ရမယ်စိတ်ဆင်းရဲကိုစိတ်ဆင်းရဲကိုခြုံငိမ့်လို့ခြုံငိမ့်လို့တတိပဋ္ဌာန်လံစဉ်ကိုလိုက်ရမယ်တတိပဋ္ဌာန်လံစဉ်ကိုလိုက်ရမယ်ဒီတတိပဋ္ဌာန်လံစဉ်ကိုလိုက်ပြီးတော့ဒီတတိပဋ္ဌာန်တရားတွေကိုတကယ်တမ်းဆရာသမားညွှန်ပြတဲ့အတိုင်းရိုးရိုးတည်တည်လိုက်နာအားထုတ်မယ်ဆိုရင်ကိုယ်ဆင်းရဲစိတ်ဆင်းရဲတွေမချုပ်ငြိမ်းနိုင်ဘူးလားမချုပ်ငြိမ်းနိုင်ပါဘူး ဒီကိုစင်းရဲစေစင်းရဲတွေခြုံငိမ့်ခြုံငိမ့်နိုင်တဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုလိုမြတ်ကြီးကိုတော်တိုင်တကယ်ကိုကျင်ညာချက်ထုတ်ပြီးကြွေးကြော်ပြီးတော့ဟောခဲ့တာဣကယနောယံဘိခွေမေကောတတနာဝိတုဒ္ဓိယသောကပိဒေဝနာတမတိကမယဒုက္ခဒေါမနတနာအထင်ကမာယညာယတာအဓိကမယနိဗ္ဗာန်တသစ္စည်းကရိယာယရိတံသတ္တရောတတိပဌာနာ ဘေကဝေယံတော်များကိုချစ်သားတို့ဇတ္တရောလေးပါးဂုံတော်ယရိကံယေဤမေတတိပဌာနာဆွေမြဲသောမှန်ရမှုတတိဆွေမြဲမှုတတိပဌာဟုသောကျင့်လန်ဒီတန်တိရှိကုန်၏အယံဆွေမြဲသောမှန်ရမှုတတိဆွေမြဲမှုတတိပဌာဟုသောအကျင့်လန်ဒီတတနာဘယပစ္စည်းကဗုဒ္ဓရိယတဝကလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ ဝိတ္တုတရားစင်ကြယ်ခြင်းမှာကင်းဝေးစင်ကြယ်ကြစေခြင်းကဤကာယနောမေဘောတကူရီတောလံတကြောင်းဤတောလံဖြစ်ပါ၏တောကပိဒေဝနာကိုစင်တောကပိဒေဝနာဆိုရင်ကိုဆွေးခြင်းတောကငိုကြွေးခြင်းပိဒေဝတို့ကိုတမန်တိကမယလွန်မြောက်စေခြင်းကဤကာယနော မေဘောတကူရီတောလံတကြောင်းဤတောလံဖြစ်ပါ၏ ဒုက္ခဒေါမနတာနံကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတာတို့ကိုအထင်ကမယချုပ်ငြိမ်ွယ်ပြောက်စေခြင်းမှာဧကယနောမေဘောတခုဒီတော်လံတကြောင်ဒီတော်လံဖြစ်ပါပေတည်းသာဓုသာ သို့ပြုရန်ဤသို့ပြုရန်မြတ်ဘုံများကြောင့်မြတ်ဘုံများကြောင့်ချမ်းမြဧကြီးချမ်းမြဧကြီးေမေမြည်သည်ေမေမြည်သည်ရွေပြည်ထုတ်ချောင်းရွေပြည်ထုတ်ချောင်းလမ်းမကောက်ပေလမ်းမကောက်ပေရောက်ရပါလိုရောက်ရပါလိုထိုဘဝထို ကျင်လေရလေကျင်လေရလေဒုက္ခပိဒံဒုက္ခပိဒံယမန်အပေါင်းယမန်အပေါင်းမကောင်းဟုသမျှမကောင်းဟုသမျှမတွေ့ရပေမတွေ့ရပေ ကောင်းဟူသည်မြတ်မကောင်းဟူသည်မြတ်မကြာရပေမကြာရပေတဗ္ဗဣစ္ဆာတဗ္ဗဣစ္ဆာမင်္ဂလာကိုမင်္ဂလာကိုရွေကာတာ ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတာယနေ့မိမိတို့ပြုရတဲ့ကုသိုလ်တွေပေါ့ယနေ့တရားနာရတဲ့ကုသိုလ်တွေ ဒီလာတွေခံယူဆောက်တရားတွေကုသိုလ်တွေရှိဘူးလားရှိပါပါဗျာတရားတွေကိုနာရတဲ့ဓမ္မတာဝနာကုသိုလ်တွေတရားတွေကိုအချိန်ပြည့်ကျင့်ကြံပွားများအထူးရတဲ့ဘာဝနာကုသိုလ်တွေရှိကြဘူးလားရှိကြပါဘူးအဲ့ဒီကုသိုလ်တွေနောက်ပြီးတော့ခုတရားနာပြီးပြန်တော့လည်းပဲပဋိဒါနာမိမိဒီမှာပြုတဲ့ဒီနာရတဲ့ကုသိုလ်တွေမိမိအထုတ်ထားတဲ့ကုသိုလ်တွေကိုအမြတ်တမ်းဝေတာဒါပဋိဒါနာကိုဒါကိုတာရုခေါ်တယ်သို့မဟုတ်မိမိတို့မနဲ့က အာယုန်ရဲ့ချိန်ကာလကဆိုရင်လည်းပဲဒီမှာသံဃာတော်များယောဂီသူတော်စင်များရဲ့သီလသမာဓိပညာကိုအာယုန်ပြုပြီးတော့အာယုန်စွာလူတန်းရတဲ့ကုသိုလ်ရှင်များပေါ့အထုစေယောဂီဝေတံဒုတင်တသမိသားစုနရိနေမောမိသားစုကိုအောင်ကြုံညွန်မဆူဆူဝင်တို့မိသားစုမငင်မိသားစုများလားအာယုန်ရဲ့ချိန်ကာလကသံဃာတော်များယောဂီသူတော်စင်များကိုဝိညာဏစွာသောအာယုန်စွာချူပွဲပြည့်စုံစက္ကတုတ္တညာ နိုင်မုံမတဲ့မီချိန်ကာကလမှာလည်းပဲအာထုစေယောဂီဖြစ်တဲ့ဥဝင်ဒေါ်စောရှုမိသားစုနောက်မိဘနှစ်ပါးရည်စူးပြီးတော့ဥဟန်ညွန့်ဒေါ်မွေမွေကြီးတာမြတ်သူရညွန့်ဒူမဝင်းဆန္ဒအေးနဲ့မြတ်သူအောင်မိသားစုနောက်ပြီးတော့ညနေပိုင်းမှာဈာကာလမှာတောက်သုံးနိုင်ရန်အတွက်ဖြောရည်တို့ရေတံဘူးတို့ရေတံပလင်းတို့စသဖြင့်လူတန်းထားတဲ့ကုသိုလ်တွေရှိကြဘူးလားရှိကြပါဘူး နောက်ပြီးတော့ဒီယောဂီသူတော်စင်များတရားဘာဝနာပေါ်များအထုရမှာတရားကိုပဲအာယုဆိုင်ပြီးတော့ဘာမှကြောက်ကြပူပင်စရာမရှိအောင်စာရေးတောက်ရေးအတွက်အားလုံးအချိန်နဲ့တပြေးညီအချိန်ကိုမှန်မှန်လေးအာယုတဲ့အချိန်မှလည်းအာယုတဲ့အချိန်မှုနေစွမ်းအချိန်မှလည်းနေစွမ်းအချိန်မှုအဲ့ဒီမှာသူ့အချိန်လေးနဲ့သူအတိအကျမိဝဲပုံပေသုံးဆောင်နိုင်ဖို့အတွက် အဲ့ဒီမှာဝေယဝဆရာတွေဆောင်ရွက်ကြရတဲ့လောဘဒါနကုသိုလ်တွေရောမရှိကြဘူးလားရှိကြပါဘူးအဲ့ဒီကုသိုလ်အစုစုတွေကိုမိမိတို့ဒီကနေ့မိဖမှာစပြီးတော့မြတ်တမ်းဝေပေးမှာဒါကြောင့်ဆုလိုက်ကြယနေ့ယခုယနေ့ယခုပြုပြုသည်မြတ်ပြုပြုသည်မြတ်မြတ်ဘာဂကိုမြတ်ဘာဂကိုမိဘဆေယံမိဘဆေယံမြို့တဟာနှင့်မြို့တဟာ မာဆောင်ကြံကိုမာဆောင်ကြံကိုဆောင်နကံကိုဆောင်နကံအရင်စာ၍အရင်စာ၍ရှိသည်မြလုံးစုံရှိသည်မြလုံးစုံဘုံ30တင်ဘုံ30တင်ဖြစ်ဖြစ်သည်မြဖြစ်ဖြစ်သည်မြဝိနည်းရတို့ဝိနည်းရတို့ရကြပါစေရကြပါစေ ငါဝေသည်ဝေငါဝေသည်ညာထွေတာတုညာထွေတာတုဟောစေတော်ဟောစေတော်အမြဲ တရားတွေကိုကိုယ်တိုင်ကိုယ်ကျင့်ကြည်ကြံပွားများအထုပြီးရင်ရနိုင်တဲ့အကျိုးတရားတွေကိုအထုနေစေမှာပဲပြည့်ပြည့်စုံစုံရရှိနိုင်ကြပြီးရင်မင်္ဂလာရမကျောင်းတဲ့ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဆရာတော်ဥဒ္ဓမသာမိလက်တော်ဆရာတော်ခင်မိန်တာတို့နဲ့အတူလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးပေါင်းသားမျိုးပေါင်းသမီးများဖြစ်ကြပါစေ။